ဟာရာဟုလောဝါဒတုတ်ကနောက်ဆုံးပိုင်းအာနာပါနာတတိကမ္မထာသင်ရဟုလာကမေလို့မြတ်စွာဘုရားကဖြေကြားထားတဲ့အပိုင်းအာနာပါနာတတိကမ္မထာမှာပဲအဲဒါကိုနေုံလာကြီးကစပြီးတော့ဟောလာခဲ့တယ်နေုံလာကြီးနေနေုံလာွယ်နေဟောပြီးတော့ဝါဇုလာကြီးကြတော့ အဲဒီအာနာပါနာကမ္မထာရထားပြီးသုလရာဟုလောဝါရသုတ်ဆိုတာအရှင်ရာဟုလာယဟနာဖြစ်တဲ့သုတ်အဲဒီသုတ်ကိုဟောခဲ့တယ်။ယနေ့ဘုရုံးကရထားခဲ့တဲ့မဟာရာဟုလောဝါရသုတ်ကနောက်ပိုင်းအာနာပါနာတတိကမ္မထာကြားနေတဲ့အပိုင်းဆက်ဟောရ။ဒါပေမဲ့လို့အစာနာပိုင်းကလည်းပဲနောက်နဲ့ဆက်မြအောင်ပြန်ပြီးနည်းနည်းတော့ပြောမှဖြစ်မှာ အာနာပါနကမ္မထာအကြောင်းကအာနာပါနတတိသမารိဘာဝနာကိုပွားများရမယ်လို့သင်္သာရိပုတ္တရာကရှင်ရာဟုလာကိုရင်လေးကိုညွန်ကြားတယ်အဲ့ဒါဘယ်ပုံပဲနည်းပွားများလို့ရှိရင်ပြည့်စုံပါတယ်လို့မြတ်စွာဘုရားကြောက်ထားတယ်မြတ်စွာဘုရားကအာနာပါနမှာ16မျိုး 36နည်းဖြင့်ပွားများရင်ပြည့်စုံတယ်ဆိုတဲ့အဓိပ္ပာယ်နဲ့တုတ်ကြီးတစ်ခုလုံးဟောထားပါတယ်အဲဒီတုတ်ကြီးတစ်ခုလုံးရဲ့အတူချုပ်ကကျူကြိုက်လေမှာ16ပြားဆုံးစွာရှုရသည်အာနာပါနာတတိဝင်တဲ့ထက်သက်လေးကို16မျိုး16နည်းပြည့်ပြည့်စုံစုံရှုရတယ်မြတ်စွာဘုရားကဖြေကြားတယ်အဲဒီထဲမှာပထမအစဆုံးအကျဉ်းကတော့ကိုတတောဝါအာသတတိတတောဝါပသတတိဒါလေးနှစ်ပုဒ်ပဲတတောဝါအမှားရလျက်ဒါလင်းအာသတတိဝင်တဲ့ရှု၏ သတော်ဝါအမှားရလျက်တန်လည်းပတ္တတတိထွက်တဲ့ရှိုက်ဤသူတွင်းတဲ့အခါလည်းအမှားရပါစေကျူထုတ်လိုက်တဲ့အခါလည်းအမှားရပါစေဝင်လေလည်းအမှားရရမယ်ထွက်လေလည်းအမှားရရမယ်ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်ဝင်တဲ့ထွက်တဲ့လေကိုဝင်စားကဝင်ဆုံးတယ်အောင်ဆက်စားကဆက်ဆုံးတယ်အောင်နာရီပြအတဏခမ်းမှာတိုင်ပြီးတော့ဝင်တဲ့ထွက်တဲ့လေလေးအစင်မပြတ်သိနေလို့ရဒါပဲအဲ့ဒါကိုတတော်ဝါအာတတတိ မရလဲတာလည်းဝင်တဲ့ရှူဤပတော်ဝါပတ္တတတိမရလဲတာလည်းထွက်တဲ့စိုက်ဤအဲ့ဒါကိုလေအမှားရလဲတာရှူစိုက်ပါညွန်နာအခြင်းမှာအမှားရလဲတာရှူရမယ်မရလဲတာထွက်တဲ့ကိုစိုက်ထုတ်ရမယ်ဒီလိုညွန်ကြားတာဟာအဲ့ဒီ16နည်းရဲ့အကျဉ်းချုပ်ဒေသနာပဲလို့ဆိုလိုပါတယ် ကဲနာလေးတွေဆိုလိုက်ကြအောင်လေကျူကြိုက်လေမှာ16ဖြာသုံးစွာရှုရသည်ကျူကြိုက်လေမှာ16ဖြာသုံးစွာရှုရသည်ကျူကြိုက်လေမှာ16ဖြာသုံးစွာရှုရသည် 16ရာရှိပုံရဲ့အကျဉ်းချုပ်ကမှားရလျက်သာသူဆိုင်ပါလို့မြတ်စွာဘုရားရှင်ညွှန်ကြားထားတယ်တတော်ဝါအတ္တတတိသတောဝါပါဒတတိပါဠိကနှစ်ပုဒ်ပဲတို့တို့ပဲအဲ့ဒါကိုဒီကရှုကြိုက်လေမှာ16ပြအမှတ်ရလျက်သာရှုကြိုက်ပါလို့မြတ်စွာဘုရားညွှန်ကြားတယ်လို့အဓိပ္ပာယ်ယူပြီးတော့သိထားပါတယ်မှတ်ရလျက်သာရှုကြိုက်ပါညွှန်တာအကျင့်မှအဲ့ဒါ16 ပါတော်ရှိပုံရှိနည်းရဲ့အကျဉ်းချုပ်ဒေသနာပဲလို့ဆိုလိုပါတယ်မှားရလျက်သာဆိုသူတိုက်ပါညွန်းနာအကျဉ်းမှာမှားရလျက်သာသူတိုက်ပါညွန်းနာအကျဉ်းမှာမှားရလျက်သာသူတိုက်ပါညွန်းနာအကျဉ်းမှာ ဒါအနာဘာနာတတိကမ္မထာအချင်းချုပ်ပဲမှတ်လို့လွဲပါရဲ့သူကအဲဝင်တဲ့ဝင်တိုင်းဝင်တိုင်းမှားရရမယ်ဆွတ်တဲ့ဆွတ်တိုင်းဆွတ်တိုင်းမှားရရမယ်ဒါပဲသူကဝင်တဲ့ဆွတ်တဲ့ဝင်လေဆွတ်လေအမှားရလေကျူရမည်အမှားမရပဲနဲ့တတိမရပဲနဲ့ကျူးမနေရဘူးစိုက်မနေရဘူးဆိုလိုတယ်တတိပုဂ္ဂိုလ်တွေမှာ အသက်ရှူသွင်းတဲ့အခါလည်းအမှန်မရဘူးတခြားတစ်ပါးစိတ်ကူးစဉ်းစားနေတဲ့စကားပြောနေပါလို့နေပေါ့လေဒီတိုင်းဒီလိုပဲအသက်ရှူသွင်းလိုက်တာပဲလက်ရှူထုတ်တဲ့အခါလည်းအမှန်မရဘူးအဲဒီကစဉ်းစားကြံပြီးပြီးတော့နေတာလည်းရှိတယ်ဟိုသူအကြောင်းအရာတွေစကားပြောနေညှင်းကုန်နေတာလည်းရှိတယ်လောက်တစ်ခုကိုလောက်ကိုင်းနေလည်းရှိတယ်အဲ့ဒီချင်းအဲ့ဒီတော့စိတ်ကူးစဉ်းစားကြံပြီးရင်လောက်ကိုင်းရင်ပြောဆိုရင်လည်းပဲရှူသွင်းလိုက်ရှူထုတ်လိုက်တော့ကအသက်ရှူသွင်းတာကအမှန်မရဘူးအသက်ရှူထုတ်တာအမှန်မရဘူးအဲ့ဒီလိုမဟုတ်ဘူးတဲ့ ဝင်တဲ့ဝင်လေဝင်လာလို့ရှိရင်အမှားရရမယ်သက်သက်လေးထွက်တာကိုလည်းမှားရရမယ်ဒါပဲဝင်နေထွက်တယ်ဝင်နေထွက်တယ်ဝင်တိုင်းထွက်တိုင်းဒါလေးပဲစောင့်ပြီးတော့ရှုမှတ်နေရမယ်အဲဒီတိုင်းရှုမှတ်နေရင်နောက်ဆက်ပြီးတော့ဟောမယ်သတုကဆိုတာလေးခုတစ်စုံကိုသတုကခေါ်တယ်အဲလေးခုတစ်စုံသတုကသတုက၄လီ16ခုအဲဒီ16နီးပြန်ဟောထားတဲ့ သိပုံသိနည်းတွေအကုန်လုံးပြည့်စုံသွားနိုင်တယ်အရဟတမေဖို့အထိရောက်သွားနိုင်တယ်ဒါကြောင့်မို့မြတ်စွာဘုရားတတော်ဟာသာတတိတတော်ဟာပါဒတတိတို့အကျင့်ပြပြီးတော့အကျယ်သိပုံကိုပထမစရုပ်က၄နည်းကဒီကံဝါအတ္တံတော့ဒီကံအတ္တမိတိပဇာနာဒီကံဝါပတ္တံတော့ဒီကံပတ္တမိတိပဇာနာဒီရှင်းရှင်းရှုလို့ရှိရင်လည်းရှင်းရှင်းရှုတာကိုသိတယ်တို့တို့ရှင်းရှင်းရှင်းရှင်းရှုသွင်းလို့ရှိရင်ရှင်းရှင်းရှုသွင်းတာကိုသိတယ်ရှင်းရှင်းရှုထုတ်လို့ရှိရင်ရှုထုတ်တာကိုသိတယ် တော်တော်ရှုသွင်းရင်လည်းတော်တော်ရှုသွင်းတာကိုသိတယ်တော်တော်ရှုထုံးရင်လည်းတော်တော်ရှုထုံးတာကိုသိတယ်အသက်ရှုတိုးရင်အဲရှင်းရင်ရှည်တာကိုသိတယ်တိုးရင်တိုးတာကိုသိတယ်ဒါပါပဲအဲ့ဒါကရှည်တာသိတာကပထမနည်းတိုးတာသိတာဒုတိယနည်းဆိုပြီးပြထားပါတယ်ဒါကတော့ကိုပထမတိုးတာကစပြီးတာလည်းရှိမှာပဲရှည်တာကစပြီးတာလည်းရှိမှာပဲစေတနာတော့ခြေတာကစပြီးတော့ပြခြေတာကခြေတာတိလာကပထမနီဒိုတာတိလာဒုတိယနီဒီဒိုတိလာသင်တိုင်းမှနေရပါလို့လားလို့ ဝင်ဝင်နဲ့ထွက်တဲ့ခြေရာကိုသိတာကပထမနည်းပဝင်နဲ့ထွက်တဲ့တိုးတာသိတာကဒုတိယနည်းခြေတို့သိတာခြေရာကိုသိတာတိုးတာကိုသိတာပဒုပထမနည်းဒုတိယနည်းမှတ်ရမည်အဲဒါအစဉ်တိုင်းနဲ့ခြေရာသိတာကပထမနည်းတိုးတာသိတာကဒုတိယနည်းဒီလိုမှတ်ဖို့ရအောင်မဟုတ်လေဘုရားကစာရွက်တွေတော်တော်ဝေထရဒီကလည်းပါကြဦးတယ်ဒီတရားကပြတ်သွားတာနဲ့อืม ကိုင်ဆိုရမယ်စီတောသီလာသင်တိုင်းမှာနရပရုသာစီတောသီလာသင်တိုင်းမှာနရပထုသာစီတောသီလာသင်တိုင်းမှာနရပရုသာ Thank you. ရှုမိတဲ့အခါရှုရှုရှုမိတာကိုသိဝင်တိုင်းထွက်တိုင်းအမြဲလိုက်ပြီးတော့ရှုနေရင်သိတာပေါ့ဖောင်းတာပင်လာမှတာလည်းအတူတူပဲဖောင်းတိုင်းပင်တိုင်းဖောင်းစားကဖောင်းဆုံးတိုင်းအောင်ပင်စားကပင်ဆုံးတိုင်းအောင်အစဉ်မကျရှုမှပြီးတော့နေတော့ဖောင်းတက်လာတာဖြည်းဖြည်းချင်းလေးဖြည်းဖြည်းဖောင်းတက်နေတာလည်းရှိတယ်ပင်ကြတော့လည်းဖြည်းဖြည်းချင်းလေးပဲပင်ကြတာရှိအဲ့ဒါသိတာပဲဖောင်းတက်နေတာရှိတယ်ကြားတယ် သိတာပဲနှိမ်ကြနေတာရှည်ရှည်တယ်ကြားတယ်ဒါလည်းသိတာပဲဒါကြရကြတော့အသက်ရှင်ညာနဲ့ဖောင်းတာပင်လာလည်းမြန်တယ်အဲဒီမြန်တာလည်းသိတာပဲတစ်ခါတစ်ခါတော့အသိမြန်တဲ့ခါလည်းရှိတယ်ဖောင်းတာပင်လာအသက်ရှင်ကလည်းဒီလိုပါပဲမြန်တဲ့ခါလည်းရှိတယ်ကြာဝင်နည်းနည်းဝင်အားကောင်းလာတဲ့ခါမှာမြန်တတ်တယ်လို့လက်ကြည့်တယ်လက်ကြည့်တယ်အများလာတတ်တယ်အဲဒါသေရာတိရာကပထမနီဒုရာတိရာဒုတိယနီလို့ဒီမှာ ဒီလိုဒေသနာဆင်ဟောထားပါတယ်နောက်ပြီးတော့လုံးစုံသီဃာတတ္တိယငိင္ဃသရုဋ္ဌသဗ္ဗကာယပိတံဝေဒီအတ္တိတမေသိချက်တိသဗ္ဗကာယအလုံးစုံသောဝင်သက်ကာယအစအလယ်အဆုံးအလုံးစုံကိုသိလိုက်ရဲ့အတ္တတိတမျိုးဝင်သက်ရှုအံသဗ္ဗကာယပိတံဝေဒီထွက်တဲ့အစအလယ်အဆုံးအလုံးစုံကိုသိလိုက်ရဲ့အတ္တတိတမေထွက်တဲ့ဆိုင်အံဣတိလိုသိခတိချင်း ဝင်တဲ့သိယုံမြမဟုတ်ဘူးအစာရောအလေရောအဆုံးရောဖက်တဲ့သိယုံမြမဟုတ်အစာရောအလေရောအဆုံးရောအဲ့ဒါသိအောင်အားထုတ်မယ်လို့ကြိုးစားပြီးအားထုတ်ရတယ်ဘာနာဘာနာကမ္မထာအားထုတ်တဲ့ပုဂ္ဂိုလ်ကအားထုတ်ခါသာတော့ဝင်တိုင်းထွက်တိုင်းသိယုံမဲ့တော့ကြိုးစားရတယ်နောက်တမာရီအားကောင်းလာတဲ့ခါကျတော့ဝင်တဲ့ဤအစကနေပြီးအဆုံးတိုင်အောင်အစရောအလေရောအဆုံးရောတခါလဲအမြင်မပြအကုန်လုံးသိအောင်ထွက်တဲ့ဤအစအလေအဆုံးအကုန်လုံးသိအောင် အဲဒီတော့ကြိုးစားပြီးအားထုတ်ရမယ်လို့ဟောတာအဲဝင်တိုင်းထွက်တိုင်းမှတ်နေရင်ဒီတိုင်းသိတာပါပဲဟိုဖောင်းတာပိန်နာမတန်တယ်လည်းသဘောအချင်းတူပါလေဖောင်းတာပိန်နာမလည်းစားဖောင်းတာနဲ့ပိန်နာနှစ်ခုသိအောင်ကိုတော်ပြီးစိတ်ရတယ်နောက်တမာရီအားကောင်းလာတဲ့ခါကျတော့ဖောင်းစားကဖောင်းဆုံးတိုင်အောင်ပိန်စားကပိန်ဆုံးတာသင်္ကြန်သိလာတယ်ဟွန်းအဲဒီလိုပါပဲအဲဒါကအဲဒါကတတ္တိယလုံးစုံသိကတတ္တိယငိမ့်ကသရုပ်တာကျန်တန်းသောဝင်တဲ့ထွက်တဲ့ ကာသင်္ခါရတွေကိုငြိမ့်စေလျက်ရှုမယ်လို့ပတ္တမြာကာသင်္ခါရအတ္တိတမိတိသိက္ခတိပတ္တမြာကာသင်္ခါရပတ္တိတမိတိသိက္ခတိလို့ဟောတာအဲဝင်တဲ့ထွက်တဲ့ဒီကျမ်းသာတွေကိုငြိမ့်စေပြီးတော့တရားအထုတ်ခင်ကကြားနေတဲ့တရားအထုတ်ခါစားမှသိမ့်မွေ့လာတဲ့ဒါလည်းပဲကြားနေတာပဲနဲ့နောက်သမာဓိအားကောင်းလာတဲ့ခါကျတော့သိမ့်မွေ့လာဥစ္စာရသမာဓိကျရင်ကောင်းကောင်းကြီးသိမ့်မွေ့သွားဒါလည်းပဲကြားနေတာပဲတဲ့ဇံရောက်တဲ့ခါကာလကျမှပိုးပြီးသိမ့်မွေ့သွားတယ် ဒါလည်းပဲပထမဇာမှာဆိုရင်ကျမ်းသေးတယ်ဒုတိယဇာကျရင်ပိုနုလာတယ်ဒုတိယဇာနဲ့ကျမ်းသေးတာတတိယဇာကျတော့သာပြီးသိမ်မွေ့လာတယ်တတိယဇာမှာလည်းသိမ်တော့သိမ်မွေ့လာပြီပေါ့လေသိမ်မွေ့ဆုံးလို့ဆိုရမှာပါပဲသရုပ်ဇာကျတော့သိမ်မွေ့ဆုံးပဲသိမ်မွေ့ဆိုရှိကုန်မရှိတော့ဘူးသရုပ်ဇာကျတော့သရုပ်ဇာဝင်စားနေတဲ့အခါကျထွက်တော့ဝင်နေမရှိဘူးအသက်မရှိတော့ဘူးလောကအနေနဲ့ဆိုရင်ဒါသေတော့မယ်လို့လည်းအောက်မေ့ကြကြီးပေါ့အသက်ကျူမရှိရင်သေတယ်လို့လူတွေကဆွဲလာနေတာ ဒါတော့မဟုတ်ဘူးတရားနဲ့ကသူနေနိုင်တယ်တနာရီနှစ်နာရီဇန်တနာရီအားကောင်းရင်တနာရီနှစ်နာရီဒီနေ့လုံးလည်းနေလို့ရတယ်ပဲအသက်မကျူပဲနဲ့သူကနေလို့ရအခုခေါင်းလာပိနာမှတ်တဲ့ယောဂီတွေလည်းပဲတခါတည်းအသက်အသက်ရှင်မှုတွေတိမ်မွေ့နေလို့ခေါင်းလာပိနာကိုရှာမတွေ့အောင်အသက်ရှင်တာရှိတာမရှိသလောက်ဖြစ်နေတဲ့ခါလည်းရှိပါတယ်ဒါတချို့တချို့ယောဂီတွေမှတွေ့ရတယ်အဲ့ဒါသရုပ်ဇံလို့တော့ပြောလို့တော့မဖြစ်ဘူးဒါပေမဲ့လို့တိမ်မွေ့တဲ့သဘောတွေ ကျุမှန်နေလို့ရှိရင်ဖြင့်ဒါတိမ်မွေးတဲ့သဘောတွေရှိတယ်ဆိုတာတော့ဒါကတော့မှတ်ရမယ့်ဥစ္စာပဲတက္ကရာကပြထားတယ်သမထမှာသရုပ်ဆောင်ရောက်ငြိမ့်တယ်လို့ပဲဝိပဿနာမှာလည်းတစ်ဖြည်းဖြည်းနဲ့တိမ်မွေ့တိမ်မွေ့သွားတယ်ဆိုတာကိုပြထားပါတယ်အဲဒါကြောင့်လုံးစုံသီဃာတတ္တိယငြိမ့်ကသရုပ်တာအလုံးစုံဘယ်တဲ့ဝင်တဲ့အစလည်းဝင်တဲ့ထွက်တဲ့အစလည်းဆုံးလုံးစုံကိုသိတယ်လို့ဟောတဲ့နီးကတတ္တိယနီးယုံရင်ကြမ်းတဲ့ ဝင်တဲ့ထွက်တဲ့တွေကိုငြိမ့်စေတယ်ငြိမ့်အောင်လို့အာထုတ်သွားတယ်ဆိုတာကသရုပ်ထအမည်တဲ့လားသို့လုံးစုံသီကတတ္တိယငြိမ့်ငါသရုပ်ထလုံးစုံသီကတတ္တိယငိမ့်ကသရုပ်ထာလုံးစုံသိကတတ္တိယငိမ့်ကသရုပ်ထာ သိတာပဲကြားကြည့်တဲ့ပုဂ္ဂိုလ်ရဲ့နောက်ထပ်ကြည့်ရင်အကုန်လုံးနားလည်တယ်အာနာပါနာသမထနဲ့စပြီးတော့ဒါသိတဲ့လိုက်တဲ့အချက်တွေအကုန်လုံးသုံးပါတယ်တဲ့ပါစတုက၄နည်းပြကာယအနုပါဒနာဒီအခုပြောရတာ၄နည်းရှိသွားပြီအကျေဖွင့်ပြစတုက၄ဝ16ပြအကျေဖွင့်ပြတဲ့စတုက၄ခုစတုက၄ခုဆိုတော့စတုက၄ဒီ၄ခု၄ဒီဆိုတော့16ခုရှိတာပေါ့အဲဒီ16ခုထဲမှာစီတောသီလစင်တိုင်းမှာ၂ရပါတယ်စီသီလက ပထမနည်းတူသိတာကဒုတိယနည်းဝိနည်းထွက်တဲ့စီတာတူတာသိတာနော်ဝိနည်းထွက်တဲ့အစလည်းအဆုံးအကုန်လုံးသိတာကတတိယနည်းဉာဏ်နဲ့ဝင်ဆက်သက်ကိုညင်းနေတာကသရုဋ္ဌနည်းဆိုပြီးဒေသနာ၄နည်းဟောတာအဲဒါပသဒုက၄နည်းပြကာယ అను ပါဒါကာ అను ပဒနာကမ္မထာနဲ့မှာဝင်တယ်တဲ့ပရိသန်၄ပါးနဲ့ထည့်ရင်ဒါကာ అను ပဒနာပဲ ဆိုပသတုကလေနိပြကာယအနုပဒနာပသတုကလေနိပြကာယအနုပဒနာပသတုကလေနိပြကာယအနုပဒနာ နုပါဒနာကိုဟောသည်သတိပဋ္ဌာန်မှာကာယ ानु ပါဒနာဝေဒနာ ानु ပါဒနာစိတ် ानु ပါဒနာဓမ္မ ानु ပါဒနာတွေ၄ပိုင်းရှိတယ်ကိုယ်မူရာရှုတာကာယ ानु ပါဒနာဝင်တဲ့ထွက်တဲ့ကလည်းကိုယ်မူရာပဲအဲကြောင့်ကာယ ानु ပါဒနာတဲ့ဒီဥစ္စာကနောက်ဒုတိယသတုကဒုတိယသတုကကပိဋိပိတံဝေရီပိဋိကိုသင်ကြားသိလျက်ပိဋိကို ဝမ်းမြောက်ဝမ်းသာတဲ့ပီတိတရားထုတ်တဲ့ဝမ်းမြောက်ဝမ်းသာတဲ့ပီတိဆိုတာဖြစ်တာပါဇာန်ကနေပြီးအားထုတ်လို့ရှိရင်ပီတိတွေကများများဖြစ်တတ်တယ်ဝိပဿနာကလည်းပဲရှုမှတ်လို့ကောင်းလာတဲ့ခါကျတော့ပီတိတွေဖြစ်ပါတယ်မထူးအချင်းဥရိယဗျာညာမှာဖြစ်တယ်ဒေဝိညာဉ်တွေလည်းထိုက်တရားလို့ဆိုတာဖြစ်ပါတယ်သင်္ကာရုပ္ပခာညာဒီမှာလည်းဖြစ်တယ်မလို့ဖြစ်တာပဲဥရိယဗျာညာမှာအလွန်ကဲဖြစ်တဲ့ပီတိဝမ်းမြောက်မှုတွေတခါဒီဒီ၅မျိုး ဥဒိကပီတိအနည်းငယ်မြတ်ကျိုးပြင်းပြဖြစ်ပြီးတော့ပျောက်သွားတာယတိမွေးကြီးတွေဘာလဲထားပြီးပျောက်သွားတာဥဒိကပီတိခဏိကပီတိတဲ့ခဏခဏဆင့်ကဆင့်ကဖြစ်ပြီးတော့အဲကျိုးပြင်းပြင်းနေဆင့်ကဆင့်ကဖြစ်ပြီးတော့ပျောက်သွားတယ်အောက်ကန္တိကပီတိဒီလိုလုံးမှာအဲဒီနှစ်သိမ့်အာရမှုတွေနှစ်သိမ့်အာရမှုရဲ့အစွမ်းကြောင့်ကိုယ်ထဲမှာကျိုးပြင်းပြင်းနေ စင်းစင်းတင်းကျင်တွေကိုယ်ထဲမှာတခါတက်ရောက်လာတယ်လို့อืมဒီကိုယ်လုံးပြည့်ပြီးတော့ငြိမ့်သွားတယ်အောက်ကတိကပီတိဥပေကပီတိတဲ့ကိုများကြွတက်သွားတဲ့ပေါ့နေတာတဲ့ပရဏာပီတိတဲ့ကိုယ်လုံးပြန့်နှံ့ပြီးတော့မလုံနိုင်မလန့်နိုင်အောင်ကြတယ်ဘယ်လိုကောင်းမှမသိကောင်းနေတဲ့ပရဏာပီတိအဲ့ဒါတွေကဇာနေမှာပထမဇာမှာဆိုရင်ပါတာပဲ ဒုတိယဇန်လည်းပါလာတယ်ဟိုဟိုဒီနေ့တုန်းကဇန်ကြီးခွဲပြီးအဲပထမဇန်ဒုတိယဇန်ဇန်ပါအပိတိပါတဲ့ဇန်နှစ်ခုရှိတယ်တတိယဇန်နဲ့သရုပ်ထဇန်ကတော့ပိတိမပါဘူးအဲဒီမှာပိတိပိတာဝေအဲဒီဇန်နှစ်ပါးကိုဝင်စားတဲ့အခါကာလကြလို့ရှိရင်ပိတိတွေတွေ့ရတယ်ပိတိတွေကိုယ်တိုင်တွေ့ပြီးတော့ဒါပိတိပိတာဝေဖြစ်နေတာပဲတရားထုတ်တဲ့ဝိပဿနာတရားထုတ်တဲ့ယောဂီတွေမှာလည်း ဝိရဗျာညာစသည်ဖြစ်တဲ့အခါမှာပီတိတွေဖြစ်တယ်နာမရူပပိစိတညာလည်းအသိဉာဏ်တော့ဖြစ်တာပါပဲစိစရိကညာလည်းအမှားကောင်းတဲ့ကအသိဉာဏ်ဖြစ်တယ်သမထနာညာမှာလည်းပဲဒေါ်တန်ဖြစ်တတ်ပါတယ်ဝိရဗျာညာကြတော့လိုင်းကြီးတော်တော်များများကိုဖြစ်တာသူ့ဝမ်းမြောက်ဝမ်းသာနေတော့ကောင်းကောင်းတာမမနိုင်ဘူးဝမ်းသာအားကြီးနေတယ်ကိုယ်ကလည်းခါလဲဟောပါပြီးကြွတက်နေတယ်လို့ဖြစ်လမ်းလျှောက်ရလည်းပဲမြေကြီးနဲ့မထိတယ်လို့တောင်ထင်ရတယ်သူကဒီပီတိရေသွားညာကောင်းငင်မှာသွားနေရတယ်လို့ပဲသူကဒီလိုထင်နေရတယ်နေုံမြင့်ုံလည်းဖြစ်နေတာတယ် ပီတိအဲ့ဒါပီတိပိတာဝေဒီပီတိကိုဝမ်းမြောက်ဝမ်းမြောက်မှုနှစ်သက်မှုအားရမှုပီတိကိုထင်ရှားသိလေအတ္တရိတာမိဝင်သက်ရှုအတ္တရိတာမိသတ္တဆေယဣတိတောဒိဋ္ဌိခြင်းသည်ပီတိကိုထင်ရှားသိပြီးတော့ဝင်သက်ထွက်သက်ရှုမယ်တိုက်မယ်လို့ဒီလိုလဲနှလုံးသွင်းပြီးအားထုတ်ရတယ်အဲ့ဒါဘယ်ပုံပဲနည်းတော့ဆိုဇံဝင်စားတာပါပဲပီတိပါတဲ့ဇာနေဝင်စားလိုက်တဲ့အခါအဲ အာနာပါနာဇာနေဝင်စားတဲ့အာနာပါနာရှုရင်းနဲ့ပီတိတွေခါလည်းပြည့်နေတာကိုဒါပီတိတွေသိနေတာဝိပဿနာရှုလို့သိတာဟုတ်ပါဘူးသူကတော့ပီတိတွေကိုယ်တိုင်တွေ့ပြီးတော့သိနေတာကတော့ဝိပဿနာနဲ့အနိစ္စဒုက္ခနာတာသိတာမျိုးမဟုတ်သေးဘူးအဲဒီတော့သိနေတာကဒါပီတိသိတံဝေဒီသမထအလိုအချင်းသိတာဝိပဿနာအလိုအချင်းလည်းသိတယ်ဘယ်လိုသိတော့ဆိုတော့သတိတိကေသွေးစာနေသမာပိစိတ်တဝဗုဒ္ဓါယဇာနာသံယုတ်တံပိတေ ဖရာတော်ဝရတော်သမပတိသာတိတိကေပိဋိနှင့်တဝါဖြစ်ကုန်သောနှစ်သိမ့်အာရမှုနှင့်တဝါဖြစ်ကုန်သောဒွေဇာနေနှစ်ခုသောဇာတို့ကိုပထမဇံပိဋိပါတယ်ဝိတက်ဝိသရပိဋိဒုက္ခဧကကတသံဃာ၅ပါးကိုဒါပထမဇံခေါ်တာကိုထွက်တော်ဝင်တဲ့အာနာပါနအာယုန်နမိတ်မှာဝင်လေထွက်လေအာယုန်နမိတ်မှာကြံစီတဲ့ဝိတက်လည်းပါတယ်ဘုံသဆင်ញင်းတဲ့ ဝိသရာလည်းပါထုတ်နေကြည့်တယ်ပေါ့လေအာယုံကိုအခုတရားမှတ်တဲ့ပုဂ္ဂိုလ်တွေလည်းပဲစပြီးမှတ်တာသားမှအာယုံထင်ပေါ်အောင်ကြားယူရတယ်အာယုံအာယုံဒီကိုစိတ်ကိုပို့လွှတ်ယူရတယ်ရလာတဲ့အာယုံလေးလည်းသုံးသဆင်းခြင်းနဲ့ကွာဒီအာယုံလေးကိုတက္ကတက္ကသုံးသဆင်းခြင်းနဲ့သဘောရှိတယ်အာယုံစီကိုလွတ်တဲ့သဘောပို့တဲ့သဘောညှို့စေတဲ့သဘောကဝိတက်ပဲကြံစီတဲ့သဘောပဲအဲရလာတဲ့အာယုံလေးကိုသုံးသဆင်းခြင်းသာဝိသရာနာဝိသရာခေါ်တယ်ဒီအမှားကောင်းနေတဲ့ခါကျတော့ အဲ့ဒီအာယုန်ထဲမှာစိတ်ကလေးတွေဝမ်းမြောက်ဝမ်းသာနဲ့ဖြည်းပြီးစိတ်တက်ကြွပြီးတော့နေတယ်ဝမ်းမြောက်ဝမ်းသာဖြစ်တဲ့ကလည်းပီတိခေါ်တယ်နေပင်အာယုန်ပီတိကိုကိုယ်ထဲမှာလည်းပဲတက်ကြွလို့ပေါ်ပါပါပြည့်လို့ကျိုးပြင်းပြင်းနဲ့စိတ်စိတ်တငိမ့်ငိမ့်နဲ့ကောင်းပြီးတော့နေတာပီတိတွေပြည့်တယ်ဒုက္ခဆိုတာကတော့စိတ်ချမ်းသာမှုလေဧကဂရဆိုတာကတော့စိတ်တည်ကြည်မှုလေမှားရတဲ့အာယုန်နဲ့စိတ်ကလေးတည်နေတာအဲဒီဇာယင်ငါးပါးအစုပေါင်းကိုပထမဇာခေါ်တယ် ဒုတိယဇန်ကြတော့ဝိတ္တနဲ့ဝိသရာမပါတော့ဘူးတဲ့အာယုံကိုရအောင်လို့ကြာကြာရတော့ဘူးမောလာတဲ့အာယုံသုံးသပ်ဆင်ခြင်မှုလည်းမရှိတော့ဘူးအဲအာယုံကသူ့လိုလိုပေါ်ပြီးတော့အဲဒီအာယုံမှာနှစ်သိမ့်အာရမှုပီတိနဲ့စိတ်ချမ်းသာမှုစိတ်ကျွလာမှုဒုက္ခနဲ့စိတ်တည်ကြည်မှုအကဲကရာဒီသုံးခုပဲရှိတော့တယ်ပီတိဒုက္ခအကဲကရာအဲဒီသုံးခုဇန်ကသုံးခုအပေါင်းကိုဒုတိယဇန်ဟုခေါ်သည်ဟိုရှင်းလားအရင်အရင်လေးတွေကဒါဆွဲခဲ့ပါပြီမင်းတို့တရုတ်တွေနှင်ထားတဲ့ပုဂ္ဂိုလ်တွေတော့ဒါလိုလွယ်လေးပါပဲ။ မသိဘူးတဲ့ပုဂ္ဂိုလ်တော့ဒီလိုပဲမှတ်ရမှာပဲပရမဇန်ဆိုင်ငံငါးပါးဝိတဝိသရပိတုကဧကကတဒီ၅ခုကိုလည်း၅ကြောင်းနဲ့မှတ်ထားရင်သူကလွယ်လွယ်ပါပဲဟုတ်လားလက်မကဝိတက်ဆင်လက်ညိုးကဝိသရနောက်ကြဲလက်ကပိတိနောက်လက်ကျွဲကဒုက္ခလက်သားကဧကကတသမာဓိဒါသာသာကိုလည်း၅ကြောင်းမှတ်ထားတယ်လည်း၅ကြောင်းအပေါင်းလို့ပဲဝိတဝိသရပိတုကဧကကတဆိုင်ငံ၅ပါးကို ဆိုင်ငံ၅ပါးအပေါင်းကိုပထမဇာန်ခေါ်တယ်ပထမဇာန်ကဒီ၅ခုသောတရားတွေစုပေါင်းပြီးဖြစ်တာပဲဒါရင်လားဆိုဒါရင်တော့မကပါဘူးသတိတရားတွေလည်းရှိပါသေးတယ်ဒါပေမဲ့လို့ဇာကိစ္စကိုဆောင်ရွက်တာကတော့ဒီ၅ခုပဲရှိတော့တာဒီ၅ခုကိုပထမဇာန်လို့ခေါ်တယ်အဲ့ဒီထဲမှာဒုတိယဇာန်ကျတော့လက်ညှိုးနဲ့လက်မဖယ်လိုက်ပါဝိတဝိဇာရနှစ်ခုဖယ်လိုက်တော့ဟိုမှာလည်း၃ချောင်းကြံတော့အဲ့ဒါလိုပဲပိဋိဒုက္ခရေကတဲ့ဇာရင်က၃ပါးအပေါင်းဒုတိယဇာန်ခေါ်သေးတယ်တတိယဇာန်ကျတော့အလေလက်ပါဖယ်လိုက်အောင်လားပိဋိမရှိတော့ဘူးဒုက္ခနေကြကြတာရှိတယ်အဲ့ဒါဇာရင်ကနှစ်ပါးတဲ့သရုပ်ဇာန်ကျတော့ ဒုက္ခဖယ်ပြီးတော့အသာထုတ်ရလိမ့်မယ်လုံးလုံးဖယ်လို့တော့မဖြစ်ဘူးဒုက္ခဖယ်ပြီးဥပေက္ခထည့်ရမယ်လက်ပြွယ်နေရမှာဥပေက္ခနဲ့ရက်ကြတာတော့နှစ်ပါးပဲအဲဒါကသရုဋ္ဌဇာနဲ့ဇာ၄ပါးကိုအဲဒီလိုပါအဲတော့အခုပီတိပိတံဝေရိယပီတိပါတဲ့ဇာကနှစ်ခုပဲရှိတယ်ပထမဇာနဲ့ဒုတိယဇာသာတိဒီကေပီတိနဲ့တကွာဖြစ်ကုန်သောပီတိရှိကုန်သောဒွေဇာနဲ့ပထမဇာဒုတိယဇာဟုဆိုသောနှစ်ပါးသောဇာတို့ကိုသမာဓိစိတ်တော်ဝင်စား၍အာနာပါနဇာရတဲ့ပုဂ္ဂိုလ်က ပထမဇာဝင်စားပီတိပါတယ်ဒုတိယဇာဝင်စားပီတိပါတယ်နှိမ့်သက်ဝမ်းမြောက်မှုအားရမှုလေးပါပြီးတော့နေတယ်ဝင်စားပြီးတော့ဥထာယထုဇာမထ၍ဇာနာတံယုဒ္ဓပိဋိဇာနဲ့ရှင်သောပိဋိကိုခရတော့ကုံသည်ဟုဝရတော့ပြက်သည်ဟုသမတတိသုံးသားဤဇာနဲ့ရှင်တဲ့ပိဋိလေးကိုကုံသွားတယ်ပြက်သွားတယ်ဇာဝင်စားရထားလိုက်တော့မရှိတော့ပဲဟာကိုဇာလှည့်ကြည့်လိုက်တော့မရှိဘူးအဲပိဋိပိဋိလည်းမရှိတော့ခုနဝမ်းမြောက်နေတာလည်းမရှိဘူးတက်ကြွနေတာလည်းမရှိတော့ဘူး အခုယောဂီပုဂ္ဂိုလ်တွေတရားထုတ်နေရင်လည်းအားရဝမ်းမြောက်နေတဲ့ခံဒါလေးရှုနေတာပဲဒီတိုင်းပဲဝမ်းမြောက်ဝမ်းမြောက်ဝမ်းသာဖြစ်နေတဲ့ခံမှာဝမ်းမြောက်တယ်ဝမ်းမြောက်တယ်နှစ်သိမ့်တယ်အားရတယ်တက်ကြွတယ်ဒီကလေးမှယုံပါပဲအဲ့တော့မှတ်လိုက်ရင်မှတ်လိုက်ရင်ကြောက်ကြောက်သွားတယ်ကုန်းကုန်းသွားတယ်ခရတော့ကုန်းသွားတယ်ဝရတော့ကြောက်သွားတယ်မှတ်ရင်ကြောက်ရင်မှတ်ရင်ကြောက်ရင်မှတ်ရင်ကြောက်အဲ့ဒါဝိပဿနာပဲဘုမလည်းဇံဝင်သားတဲ့ခါမှာပီတိပါတယ်နှစ်သိမ့်အားရမှုဇံကထားလိုက်တော့မရှိဘူးအဲ့ဒါဇံ သံဃာထတက်ကပြန်ပြီးတော့ရှုလိုက်တာနေသိမ့်နဲ့ဝမ်းမြောက်တဲ့ဒါလေးရှုလိုက်တော့ပျောက်ပျောက်သွားတာတရားအာယုံပြုပြီးတော့ဝမ်းမြောက်တဲ့အခါရှိတယ်တရားအာယုံပြုပြီးဝမ်းမြောက်တဲ့အခါရှိတယ်ဘုလိုတရားဟောနေတဲ့အခါတွေကိုကိုယ်သဘောကျတဲ့စကလုံးလေးတွေရှိတာပေါ့တရားစကလုံးလေးတွေကိုသိထားတာလေးနဲ့ကြိုက်သွားတဲ့အခါကျရင်နေသိမ့်အာရသဘောကျတယ်ပြီးတော့မြတ်စွာဘုရားဟောတော်မူတဲ့ပါဠိတော်တွေဆိုတာသိနားမလဲပဲမယ်လို့ပြောလိုက်ဖတ်လိုက်လို့ရှိရင်ကိုယ်ထဲမှာတမျိုးပဲဆိုင် တက်ကြွတဲ့သဘောဖြစ်သွားတယ်ဝမ်းမြောက်ဝမ်းသာပီတိတွေဖြစ်တယ်လားတရားနဲ့စပြီးပီတိတွေအဲဒီလိုဖြစ်တဲ့ခါကာလတွေမှာဝမ်းမြောက်တယ်တက်ကြွတယ်နှိမ့်သက်တယ်အားရတယ်သဘောကျတယ်ဒီတဲ့တိုင်းအဲ့ဒါလေးမှတ်လိုက်လို့ရှိရင်ကုန်းကုန်းသွားတယ်လို့မရှိဘူးအဲ့ဒါဖရာတော်ဝေရတော်တယ်ဒါဝိပဿနာပဲဧဝံဤသောဝိပဿနာခဏဝိပဿနာရှုစေခဏ၌သာနာတံမြုတ်တံပိဋိဇာနဲ့ဆင်းသောပိဋိကိုအာရမဏကတဝအာယုံပြု၍ ဇံဝင်စားခိုက်ကဖြစ်ခဲ့တဲ့ပီတိလေးကိုအာရုံပြုပြီးတော့စိတ်ဓာတ်ဝိပဿနာစိတ်ကိုအာမောရတိအဲအဲအဲဒီလိုဇာနဲ့ရှင်တဲ့ပီတိကလေးရဲ့အဖြစ်အပျက်ကိုသိသွားတာတဲ့ဘာလို့ဆိုလို့ရှိရင်လားပီတိတိတံဝေဒီပါပဲတဲ့ပီတိတိတံဝေဒီပီတိနဲ့ပီတိကိုသာထင်ရှားသိသွားတာပဲအဲဒါကြောင့် အဲလိုပိဋိတိတာဝေဒီပိဋိကိုသင်ကြားသည်ဒီသေအတရိတာမိသက်တဲ့ကိုဖြစ်เสียအတရိတာမိဝင်တဲ့ကိုဖြစ်เสียဆိုတဲ့ရှုကိုယူနေရတယ်ဇံဝင်စားပြီးတော့လည်းပဲပိဋိကိုသင်ကြားသိရတယ်ဇံငါထပြီးတော့အဲဒီဇံရှိတဲ့ပိဋိရှိတဲ့ဇံကိုဝင်စားပြီးတော့အဲဒီဇံငါထတဲ့အခါပိဋိပြန်ရှုလိုက်တဲ့အခါမှာလည်းအဲပိဋိကိုသိရဲ့တဲ့ပိဋိကိုပုံသွားတယ်ပြက်သွားတယ်ဆိုပြီးပြီးတော့နိစ္စဒုက္ခနာတာပြီးသွားတာပေါ့လေအဲဒီလိုလည်းသိရမယ်လို့ဆိုလိုတယ် ဒါကတော့နည်းနည်းနည်းနည်းလာတယ်သို့တော်လည်းပဲတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေနဲ့တော့ဒါလို့သိတင်သိလိုက်တဲ့ဥစ္စာပါပဲနောက်ဒုက္ခပိတဝေတွေဒုက္ခဆိုချမ်းသာလေအဲဒီမှာလည်းခုနကအတိုင်းပါပဲဒုက္ခပါတဲ့ဇံ၃ပါးရှိတယ်ကြတော့ပထမဇံဒုတိယဇံတတိယဇံဒီသုံးခုလုံးမှာဒုက္ခပါတယ်သရုပ်ဇံကြတော့ဒုက္ခမပါဘူးဥပိ္ပခာနေကြတာပဲအဲဒီပထမဇံဝင်စားဒုတိယဇံဝင်စားတတိယဇံဝင်စားရင်ဒုက္ခကိုယ်တိုင်ချမ်းသာမှုတွေရှိတယ် ပထမဇန်ဒုတိယဇန်တုန်းကတော့ပီတိနဲ့တွဲပြီးတော့ဒုက္ခဖြစ်နေသိဒုက္ခသိမထင်ကြဘူးတတိယဇန်ဝင်စားတဲ့အခါကျတော့ဌာနတက်တဲ့ပီတိမပါတော့ဘူးစိတ်တက်ကြွမှုတွေမပါဘူးတို့ပြင်းပြင်းလေးကြွတက်နေတာတွေပေါ့တက်နေတာတွေမပါဘူးစိတ်ချမ်းသာမှုစိတ်ကြည်လင်မှုတွေတက်တက်ကလေးသူကအဲ့ဒါတွေ့ရအဲ့ဒါကိုသိတယ်ဇံဝင်စားလို့ရှိရင်အဲ့ဒီဒုက္ခသိနေတာပဲအဲ့ဒီဇံကထပြီးတော့ဝိပဿနာရှိတဲ့ခါမှလည်းဒုက္ခကိုဆရာတော်ဝေရတော်ကုံသွားတယ်ပြက်သွားတယ်တော့သုံးသားလို့ရှိရင် ဝိပဿနာနဲ့လည်းသိတယ်အဲဒီလိုနှမျိုးလုံးသိရမယ်လို့ဆိုလိုတယ်တဲ့ဥစ္စာဒီအာနာပါနကမ္မထာကသာကတာတွေပြထားတာကအာနာပါနရှုလို့ရှိရင်ဇံရဇံရပြီးမှဝိပဿနာရှုပုံကိုပြတယ်ဇံမရဘဲနဲ့ရှုပုံကတော့ပြမထားဘူးဇံရပြီးမှဇံဝင်စားပြီးဝိပဿနာရှုပုံတွေပြထားပါတယ်ဒါကြောင့်ပိဋိဒုက္ခသိဉာဏ်ကပင်စသတ္တမဇံဝင်စားပြီးပိဋိတည်တာတော့မဟုတ်ဇံငါထပြီးပိဋိကိုဝိပဿနာရှုတာ အဲဇံဝင်စားပြီးဒုက္ခကိုသိတာသံဃာထပြီးဒုက္ခကိုပြန်ပြီးတော့ဝိပဿနာရှုတာဒီသမသတ္တမနနည်းအခုဇာမပါပဲနဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေမှလည်းပီတိဝမ်းမြောက်ဝမ်းသာတဲ့အခါဝမ်းမြောက်ဝမ်းသာတဲ့စိတ်ကလေးမှဒါပီတိပြီးတာပါပဲဒုက္ခစိတ်ချမ်းသာတဲ့အခါစိတ်ရှင်လန်းတဲ့အခါအဲဒီဒုက္ခကာလမှာစိတ်ချမ်းသာတဲ့စိတ်စိတ်ရှင်လန်းတာစိတ်ထဲမှာကောင်းနေတဲ့သဘောလေးပေါ့လေအဲ့ဒါလေးမှလည်းဒါဒုက္ခကိုသိတာပဲ ထိုင်ဆိုရမယ်ပိဋိဒုက္ခသိဉာဏ်ကပင်စကထမပိဋိဒုက္ခသိဉာဏ်ကပင်စကထမပိဋိဒုက္ခသိဉာဏ်ကပင်စကထမ ဒီတိတံဝေရီဒုက္ခတိတံဝေရီစိတ်တသင်္ခါရတိတံဝေရီတဲ့စိတ်တသင်္ခါရစိတ်တသင်္ခါရဆိုတာစိတ်ဖြင့်ပြုပြင်အပ်တဲ့တရားတွေအဲဒါဘာတွေတော့ဆိုလို့ရှိရင်ဝေဒနာပညာပဲဝေဒနာပညာဆက်ရစေတသိက်တွေအကုန်လုံးတော့ရပါတယ်ဒါပေမဲ့လည်းဝေဒနာနဲ့ပညာကိုပဲကောင်းတာပြီးတော့ဒေသနာတွေမှာဟောထားပါတယ်ဝေဒနာနဲ့ပညာစိတ်တသင်္ခါရခေါ်တယ် စိတ်ချင်းပြုပြင်ရတဲ့တရားတွေစိတ်ကိုမှီပြီးတော့ဖြစ်တဲ့တရားတွေဒိဋ္ဌသင်္ခါရပရိသဝေစိတ္တသင်္ခါရဟုခေါ်သောဝေဒနာတင်ညာတို့ကိုသိပြီးဖြစ်၍အတရိတာမိဝင်တဲ့ကျွမ်းပတရိတာမိထွက်တဲ့ကျွမ်းဣတိတပတိတိဣတိတို့သိခတိချင်းအဲသိရသင်္ခါရခေါ်တဲ့ဝေဒနာကိုတင်ညာကိုသိပြီးတော့လူရင်းကတော့ဝေဒနာလူရင်းပါပဲတဲ့တင်ညာကတော့လူရင်းမဟုတ်ဘူးလို့သာသာဆိုပါတယ်အဲဒီဝေဒနာတင်ညာတွေ သိပြီးတော့ဝင်နေထွက်တဲ့ရှုမယ်လို့ဒီလိုရှုတဲ့နေ့ကခုနပင်စသတ္တမဆိုတော့ကိုယ်တတ္တမပေါ့တတ္တမနေခုနခုမြောက်နေအဲဒီမှာလဲဇံဝင်စားပြီးတော့ဇံဝင်စားတဲ့အခိုက်အတန့်မှာဝေဒနာပညာတွေထင်ရှားနေတာဟာဒါဝေဒနာပညာကိုဇံပြင်းပြီးတယ်လို့ဆိုရတယ်ဒါရှုတာဥပဒနာရှုတာတော့မဟုတ်ဘူးဇံဝင်စားရုံနဲ့ပဲသူဝေဒနာပညာတွေထင်ရှားတာခုနကပိဋိဒုက္ခထင်ရှားနေတာ ਨੇ အတူတူပါပဲဇံဃထတဲ့ကကာလမှာ အဲဒီဝေဒနာတညာတွေပြန်ပြီးတော့ရှုတယ်ခုနကအတိုင်းပဲဝမ်းမြောက်ရင်ဝမ်းမြောက်တယ်နှိမ့်တဲ့အားရရင်နှိမ့်တဲ့အားရတယ်စိတ်ချမ်းသာရင်စိတ်ချမ်းသာတယ်စိတ်ကျွမ်းလိုက်ရင်စိတ်ကျွမ်းလိုက်တယ်လို့ရှုတယ်လို့ပါပဲဒီမှာဖြစ်ပေါ်လာတဲ့ဝေဒနာဆိုတော့ဒုက္ခဝေဒနာပါပဲတခြားဝေဒနာမဟုတ်အဲသမဇန်ဒုတိယဇန်တတိယဇန်ဆိုဒုက္ခဝေဒနာသရုပ်ဇန်ဆိုလို့ချင်းဥပ္ပခဝေဒနာလည်းပါတယ်အဲဒီဝေဒနာကိုဝေဒနာဇန်လေးပါးမှာရှိတဲ့ဝေဒနာနှမျိုးကိုပြန်ပြီးတော့ရှုတယ် ပညာကလည်းပဲဇာတိုင်းဇာတိုင်းမှာပါပါတယ်အဲ့ဒါတွေပြန်ရှုတဲ့အခါမှာဝိပဿနာနဲ့လည်းပဲစိတ်ဓာတ်သင်္ခါရကိုသိပြီးမိတယ်ပါတမယစိတ်ဓာတ်သင်္ခါရအပရိသမယသိခတိစိတ်ဓာတ်သင်္ခါရစိတ်ဓာတ်သင်္ခါရမိသောဝေဒနာသင်္ခါရကိုပါတံဗျံပါတံဗျံတော့ငိမ့်စေလေအပရိသမယဝင်တဲ့ရှုကပါတိသမယထွက်တဲ့ဆရာဣတိသောသိခတိကျင့်၏ယုံရင်ကြမ်းနာနဲ့စိတ်ဓာတ်သင်္ခါရတွေဝေဒနာပညာအကျမ်းတွေ ပထမတော့ကဇံမရခင်အဲဝိပဿနာမရှိခင်တော့ကဖြစ်နေတဲ့သိတ္တသင်္ခါရတွေဝေဒနာပညာတွေဆိုတာရှိတယ်မြင်နိုင်ကြတဲ့ဖြစ်နေတာတွေပေါ့လေဝေဒနာတွေပညာတွေအဲ့ဒါတွေအကျဉ်းစားတယ်အာနာပါနသောတဝင်နဲ့ရှုလိုက်တဲ့အခါမှာအဲ့ဒါတွေပျောက်သွားတယ်သောတဝင်နဲ့ရှုတဲ့ဝေဒနာပညာပဲရှိတော့တယ်အဲ့ဒီဝေဒနာပညာတွေဟာလည်းဥပ္ပစာရဇံမရောက်ခင်ဆိုရင်ကျမ်းနာတယ်ဥပ္ပစာရဇံရောက်တော့နုညံ့သိမ်မွေ့တာအဖြစ်ဖြစ်သူကကျမ်းနာတာတွေထုံငိမ့်သွားကုန်အဲ့ဒီလိုချုပ်ချုပ်သွားအောင်လို့အထောက်အမယ်လို့ဆိုလို့တယ် ဥဇာရဇံရောက်ပြီးတဲ့ခါလဲဇံမရောက်သေးခင်ဆိုရင်ကျမ်းနာသေးတာပဲတဲ့ဇံရောက်တဲ့ခါကျတော့အဲ့ဒါသိမ်မွေ့လာတယ်ဇံမှာလည်းပထမဇံကဝေဒနာပညာနဲ့ဒုတိယဇံကဝေဒနာပညာမတူဘူးတဲ့ပထမဇံကကြံ့ပြီဒုတိယဇံကသိမ်မွေ့လာဒုတိယဇံတတိယဇံမတူဘူးဒုတိယဇံကကြံ့ပြီတတိယဇံကသိမ်မွေ့လာအဲဝေဒနာဆိုရင်ဒုက္ခဝေဒနာတက်တက်ရှိတော့ပီတိနဲ့မရှင်းတော့ဘူးတတိယဇံကဒုက္ခဝေဒနာလည်းကျမ်းနေတာပဲသရုပ်ဇံကြတော့မှဥပ္ပခဝေဒနာဖြစ်မှသိမ်မွေ့သွားတယ်အဲ့ဒီရောက်အောင် အစဉ်တိုင်းမကျွမီကဝေဒနာပညာတွေရှုတော့ကိုငြိမ့်တယ်ရှုတဲ့အခါမှာလည်းဥဇာရသမารိမရောက်သေးငါဝေဒနာပညာတွေဥဇာရသမารိရောက်တော့ငြိမ့်တယ်အဲဒီကဝေဒနာပညာတွေဟာလည်းပဲဇာရောက်တော့ငြိမ့်တယ်ပထမဇာကဝေဒနာပညာတွေဒုတိယဇာကြတော့ငြိမ့်တယ်ဒုတိယဇာကဝေဒနာပညာတွေတတိယဇာကြငြိမ့်တယ်တတိယဇာဝေဒနာပညာတွေဟာအဲသရုပ်ဇာကြတော့ငြိမ့်တယ်တဲ့အမှန်သိမ့်ွေ့တော်တဲ့ဇာနေဒါစိတ်တွေဆိုတာတစ်ခုတည်းတစ်ခုတည်းသိမ့်သိမ့်ွေ့တစ်ခုတည်းတစ်ခုဟာသိမ့်ွေ့သိမ့်ွေ့ပြီးတော့သွားတာတွေ ဝိပဿနာရှုတဲ့အခါမှာသမာဓိညာနဲ့အားကောင်းပြီးတော့လာတော့သိမ့်မွေ့သိမ့်မွေ့သွားတဲ့သဘောမျိုးတွေပါပဲအတူတူပဲတရားထုတ်တဲ့ပုဂ္ဂိုလ်တော့မှန်းဆပြီးတော့သိနိုင်ပါလေအဲစိတ်သင်္ခါရပတ္တမအထငိမ့်စရာစိတ်သင်္ခါရကိုသိတယ်ဆိုတာကတတ္တမနေစိတ်သင်္ခါရကိုငြိမ့်စေတယ်ဆိုတာကအထမရှိခုမြောက်သောနည်းလို့ဆိုလိုတယ်အထငြိမ့်စေရာအဲဒါသွားမယ်စိတ် စိတ်သင်္ခါရတတ္တမထငိမ့်စေရာစိတ်သင်္ခါရတတ္တမထငိမ့်စေရာ တသင်္ခါရကိုသိပြီလို့ဟောတဲ့နည်းကပတ္တမနည်းဒိဋ္ဌသင်္ခါရကိုငြိမ်းစိတ္တသင်္ခါရဆိုဝေဒနာပညာနော်။ဒါလေးလည်းမှတ်တာ။ဟောက်ကတော့ပါပါရဲ့သူစိတ္တသင်္ခါရခေါ်တဲ့ဝေဒနာပညာကိုသိတာကပတ္တမနည်း။ဒါလေးနားမလည်ပဲနေဆိုဟောကလေးပဲခေါ်တာ။၎င်းတို့ကိုငြိမ်းစိဆိုစိတ္တသင်္ခါရခေါ်တဲ့ဝေဒနာပညာပေါ့။စိတ္တသင်္ခါရခေါ်တဲ့ဝေဒနာပညာတို့ကိုငြိမ်းစိတာကအထမနည်းအဲ့ဒါ။တစ်သိနဲ့တစ်သိနဲ့ကပင်မွေ့ရဲ့ စိတ်ဓာတ်သင်္ခါရတွေရောက်ရောက်သွားအောင်အားထုတ်သရုပ်ဒဇံကြတော့အသိငွေဆုံးရောက်သွားတယ်အဲ့ဒီကြောင့်အားထုတ်ရမယ်လို့ဆိုလိုပါတယ်ဒုစရုပ်က၄နည်းပြဝေရဏုပါဒနာအဲ့ဒီဒုတိယစရုပ်က၄နည်းရှိတယ်ပိဋိကိုသိတာကတနည်းဒုက္ခကိုသိတာကတနည်းစိတ်ဓာတ်သင်္ခါရကိုသိတာကတနည်းစိတ်ဓာတ်သင်္ခါရခေါ်တဲ့ဝေဒနာပညာတွေကိုကြီးစေတာကတနည်း၄နည်းရှိတယ်အဲ့ဒီ၄နည်းဟာဝေဒနာနုပါဒနာပဲဒီထဲမှာပိဋိပိဋိဆိုတဲ့ဖြင့်လဲဒုက္ခဝေဒနာကို သိတာကိုပြောတာပါပဲတဲ့ပိဋိကောင်းတာပြပြထားတယ်သိတာသင်္ခါရဆိုတဲ့နေရာပညာပါပင်မဲ့လူရင်းကဝေဒနာပါပဲတဲ့ဒါကြောင့်မို့ဒီလိမ့်ကြီးဖြင့်ရှုတာဟာဝေဒနာနုပဒနာလို့ဟောထားပါတယ်ဒါမြတ်စွာဘုရားဟောတာပါသက္ကရာအဆုံးမဟုတ်ပါဘူးဒါကြောင့်အဲ့ဒါလေးလည်းပဲဆိုရမယ်ဒုစတုကလိဏိပြဝေရအနုပတနာဒုစတုက လေးနီးပြဝေရအနုပဒနာဒုစတုကလေးနီးပြဝေရအနုပဒနာဒုတိယသရုပ်ကလည်းနိယဝေဒနာနုပဒနာကိုပြရသည် အဲ့ဒါအဲ့ဒါကြောင့်ဒီနေ့ကဟောပြီးပါပြီအဲရှင်းနေသိမိအောင်လို့ပြီးတော့ဒါတွေကလည်းနည်းနည်းခက်တာနဲ့ပြန်ပြီးတော့ခက်ကြရဲပဲပြောနေတာသူတို့လေးပြောလို့လည်းနားလည်မှာမဟုတ်ဘူးဒါတောင်မှလူတိုင်းလူတိုင်းနားလည်မှာမဟုတ်ဘူးနားမလည်ပဲလို့နည်းနည်းတော့ဝါသနာပါကြီးတော့ဖြစ်သွားမှာပါဝါသနာပါကြီးကပါရမီအလေးအကျင့်တော့ဖြစ်သွားမယ်နောက်အခုလို့တစ်ခါကြားဘူးလို့ရှိရင်နောက်တစ်ခါကြားရင်ပုံနာတယ်လာမယ်နောက်ဘဝနောက်ဘဝတကြရင်လည်းကူနဲ့ ဒီလိုတရားမျိုးတွေကြားလို့ရှိရင်တရားလူတရားနာတွေလောလောကူနဲ့သိဖို့အကြောင်းဖြစ်ပါတယ်။อืมอืม၁၀နာမကကနေစရမှာစိတ်ကိုသီကနဝမအဲဟိုဟာလေးပြောအောင်မကြမ်းပါသေးဘူး။အဲဝေဒနာနုပဒနာကဒါကအာနာပါနနဲ့ရတဲ့ဝေဒနာနုပဒနာကိုပြောတယ်။ဒီတတိပဌာမှာပါတဲ့ဝေဒနာကတော့ဘယ်တော့မကဘူး။အာနာပါနအာနာပါနဇာန်နဲ့မဆိုင်တဲ့ဟာတွေလည်းအများကြီးရှိတာကိုအာနာပါနဇာန်လေးကသူ့သူ့တက်တက်ကလေးပဲ။ အာနာပါနနဲ့မဆိုင်တဲ့ဇန်တွေကိုလည်းပဲကပိုင်းနဲ့စတဲ့ဇန်တွေမေတ္တာကရုဏာမုဒိတာဓမ္မဝိဟာရနဲ့စတဲ့ဇန်တွေရှိပါသေးတယ်အများကြီးရှိပါသေးတယ်အဲဒီဇာနေရှိတဲ့ဝေဒနာနုပါဒနာတွေမပါဘူး။နောက်ပြီးကာမဝဆရမြင်နိုင်ကြနိုင်ဖြစ်ပေါ်တဲ့ဝေဒနာတွေရှိတာတွေမပါဘူး။အဲပရိပဒံကတော့အကုန်လုံးပါတယ်။ပရိပဒံကတော့လောကီစိတ်80ခုမှရှိတဲ့ဝေဒနာတွေရှိပုံတွေအကုန်ဟောထားတာဟောတာအကျွမ်းမဲ့ပဲ ဒီကတော့အာနာပါနနဲ့လာတဲ့ဇန်၄ပါးဇန်စိတ်၄ပါးကဝေဒနာ၄ပါးဒါရင်မဲ့ဘုံမှာတော့အကုန်လုံးဟောတာကဟောကတော့လောကီစိတ်ပြစ္ဆန်တဲ့တကူလောကုတ္တရာစိတ်၈ခုနှုတ်ပြီးတော့89ခုထဲမှာ၈ခုနှုတ်ပြီးတော့လောကီစိတ်80နဲ့တခုအဲဒီမှာဖြစ်တဲ့ဝေဒနာတွေဟာဝေဒနာစိတ်တဲ့စိတ်ထဲမှာဝေဒနာဆိုတာပါတာပဲအဲဒီဝေဒနာတွေရှိဖို့နေအကုန်ပါပါတယ်ဟိုကတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာတဲ့ဒုက္ခဝေဒနာဖြစ်ရင်လည်းဒုက္ခဝေဒနာသိရမယ်တဲ့ ကိုယ်ရဲ့စိတ်ထဲချမ်းသာလားဒုက္ခဝေဒနာဖြစ်ရင်လည်းဒုက္ခဝေဒနာဖြစ်ရင်ကိုယ်ရဲ့စိတ်ထဲဆင်းရဲလားဥပ္ပခဝေဒနာဖြစ်ရင်လည်းအဲ့ဒါကိုသိရမယ်အခုယောဂီပုဂ္ဂိုလ်တွေဟာဒီဝေဒနာတွေရှုနေရတာပဲအထူးအားဖြင့်ဒုက္ခဝေဒနာတွေကပိုးထင်ရှားရတယ်။ပေါင်းနေ၊ပိန်နေ၊ထိုင်နေအထိအမှတ်နေဒုက္ခဝေဒနာတွေပေါ်လာအဲ့ဒါတွေရှုရတယ်။ကိုယ်ရဲ့မြောင်းငါပူတာနာတာကျင်တာကြိုက်ခဲတာအဲ့ဒါတွေဒီတိုင်းဒီတိုင်းရှုရတယ်။အဲ့ဒါဝေဒနာနုပါဒနာပဲ။ကိုယ်တည်းကအတွေ့အထိကောင်းတာတွေလည်းရှိပါတယ်အဲ့ဒါလည်းရှုရတာ စိတ်ထဲကစိတ်မချမ်းသာတာတွေပေါ်လာကြပြီ။ဖောင်းနေပိန်နေထိုင်နေတိတယ်မှစိတ်ညစ်စရာတစ်ခုအကြောင်းပေါ်လာလို့စိတ်ညစ်တယ်၊စိတ်ပြက်တယ်၊စိတ်နှလုံးမသာဘူးဆိုတာတွေလည်းတစ်ခါပြန်ကြည့်ပါတယ်။အဲဒါတွေလည်းရှုသွားတယ်ဒါလည်းဝေဒနာနုပဒနာ။စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့နေတာခန္ဓာဒုက္ခတွေမျိုးပဲ။အဲဒါတွေလည်းပဲစိတ်ချမ်းသာတွေဖြစ်လာတဲ့ကံဒါလည်းရှုရတာပဲ။နောက်ဥပ္ပခါလည်းရှိတယ်အဲဒါလည်းရှုရတယ်။အဲဝေဒနာ၃မျိုးလုံးရှုပုံကအကျေပြထားပါလေ။ဝေဒနာ၃မျိုးတောင်မှပါမိတာနိရာမိတာခွဲလိုက်သေးတယ်။လောကီအာယုံကာမဂုဏ်နဲ့စပြီးဖြစ်တဲ့ဝေဒနာ၃မျိုး။ တရားနဲ့စပြီးဖြစ်တဲ့ဝေဒနာက၃မျိုးပဲအဲ့လိုလည်းခွဲလိုက်ပါလေအဲ့ဒီလိုလည်းအကုန်လုံးသိဝေဒနာဆိုတော့ဗျာဟောတာလေအခုဒီဇာနအာနာပါနမှာဟောတဲ့ဝေဒနာနုပဒနာကတော့အာနာပါနသက်သက်ဝင်တဲ့ကိုအောင်ပြုပြီးရတဲ့ဇာမှာပါတဲ့ဝေဒနာကိုရှုဖို့ပြပါတယ်ဒါကအရှင်းလေးပဲဒါကတော့အခုခဏဟောရမယ်စပြီးတော့စိတ်ဓာတ်နုပဒနာစိတ်ဓာတ်ပြီးတံဝေဒီအတ္တိသာမိတိသိက္ခတိ ဒါကသင်္ဒီစိတ္တတိတံဝေရီစိတ်ကိုထင်ရှားသိလေအတရိတာမိဝင်တဲ့ရှုအံပတရိတာဆက်တဲ့ရှုအဣတိရသိကတိကျင့်အာထုတ်ဤစိတ်ကိုသိလေစိတ်ကိုသိပြီးတော့ဝင်တဲ့ရှုမဲ့စိတ်ကိုသိပြီးဆက်တဲ့ရှုမဲ့လို့ဒီလိုဒီလိုရှုတဲ့နေကနဝမစိတ်ကိုသိကနဝမတက်ကြွဓာတမဘိပမောရယံစိတ်တံစိတ်တံစိတ်ကိုဘိပမောရယံဝမ်းမြောက်တက်ကြွစေလျက် ဝါမြောက်တက်ကြွစေလျက်အတိတ်သားမိဝင်တဲ့ရှင်ပါတမင်ဆွတ်တဲ့ဆက်ရဣတိတော်သိကတိဖြင့်အဲဝါမြောက်တက်ကြွမှုတွေဖြစ်စေပြီးတော့သိရတဲ့ခါလဲဝါမြောက်တက်ကြွပြီးတော့နေအောင်အားထုတ်မယ်လို့ဒီလိုလဲအားထုတ်ရတယ်အဲဒါကသာသမဏီဆိုင်လာလေးရင်ဆိုပြီးမှဘုန်းကြီးလေးပြောစိတ်ကိုတိကနဝမတက်ကြွဓသမစိတ်ကိုတိကနဝမ တက်ကြွတသမစိတ်ကိုသိကနဝမတက်ကြွတသမသို့ိတာတိတံဝေရီအတသိတာမိတိသိက္ခတိသိတာတိတံဝေရီပတသိတာမိတိသိက္ခတိ ဗိဒာသီတံဝေရီစိတ်ကိုထင်ရှားသိလေအတ္တိတာမိဝင်တဲ့ဇူဟာဣတိဣရောသိက္ခတိအာတောဤဗိဒာသီတံဝေရီစိတ်ကိုထင်ရှားသိလေပတ္တိတာမိဆွတ်တဲ့ဆိုင်ဟာဣတိရောသိက္ခတိရှင်ဤစိတ်ကိုထင်ရှားသိပြီးတော့ဝင်တဲ့ဇူမယ်ဝင်တဲ့ဇူရင် စိတ်ကိုထင်ရှားစေမယ်လို့ဘယ်လိုလဲအထုတ်ရမလဲဆွတ်တဲ့ဇူရင်စိတ်ကို သင်ကြားစေမယ်ဒီလိုလဲအထုရမယ်ဒါကတော့အထုတူအထုရတာမဟုတ်ပါဘူးဇာန်ရနေတဲ့ပုဂ္ဂိုလ်ဆိုရင်ဇာန်ဝင်စားတဲ့အခါဇာစိတ်ကလေးသင်ကြားသွားတာကိုပြောတာပါပဲတဲ့ကဒါကအဲဝင်တဲ့ဝင်တဲ့အခါမှာဝင်တဲ့ကိုအာယုံပြုပြီးတော့ဇာန်ဝင်စားလိုက်ထွက်တဲ့အခါမှာထွက်တဲ့ကိုအာယုံပြုပြီးတော့ဇာန်ဝင်စားလိုက်ဇာန်ဝင်စားဆိုဇာန်စိတ်ဖြစ်တာပဲဇာန်စိတ်ဆိုတာလည်းကြားမဟုတ်ဘူးအဲ့ဒီ ဝင်သက်ထွက်တဲ့ကလေးနှလုံးသွင်းတာလေးပဲဝင်သက်ထွက်တဲ့ဝင်လေထွက်လေလေးမှာစိတ်ကလေးတည်ပြီးတော့သွားတဲ့သဘောလေးပဲနှလုံးသွင်းတဲ့အဲဒီမှာတည်တယ်။အဲဒီခါမှာဝင်လေထွက်လေပေါ်မှာတည်နေတဲ့စိတ်ကလေးထင်ရှားတယ်ပေါ့။အဲဒီရောက်သွားတဲ့စိတ်ကလေးထင်ရှားတယ်။အဲဒီလိုစိတ်ကလေးထင်ရှားနေတာဟာလားစိတ်ကိုသိတာပါပဲတဲ့စိတ်ကိုသိပြီးတော့ဝင်တဲ့ရှူတဲ့စိတ်ကိုသိပြီးတော့ထွက်တဲ့ဆိုင်တဲ့လားခေါ်တာပါတဲ့ရှူတိုင်းဆိုင်တိုင်းစိတ်ကလေးထင်ရှားနေတယ်ပေါ့ဒီလိုဆိုတယ်ဒါပေမဲ့လို့ဒီစိတ်ကလေးဝိပဿနာရှုတာလားရှုတာတော့မဟုတ်ဘူးစိတ်ကလေးမရှုသေးပါဘူး စိတ်ကသင်္ချာချာဖြစ်နေတာကိုပြောတာပဲအလုပ်တစ်ခုလုပ်လို့ရှိရင်စိတ်ထက်တသာနာလုပ်နေတဲ့ကစိတ်ထင်ရှားနေတာပဲအဲ့ဒါမျိုးစိတ်ကိုနှလုံးသွင်းတာတော့မဟုတ်ဘူးစိတ်ကသူ့အတူထင်ရှားနေအဲ့ဒီသဘောမျိုးပါပဲအဲ့ဒါကတမာရီအစွမ်းအဖြစ်စိတ်ထင်ရှားဟောဝိပဿနာရေးစွမ်းအဖြစ်လည်းစိတ်ကထင်ရှားပါတယ်ဘယ်လိုလုံးဆိုလို့ရှိရင်ဇန်လေးပါးဝင်ဇန်ဇန်တိုင်းဇန်တိုင်းမှာစိတ်ကပါတယ်ဇန်လေးပါးဝင်စားပြီးဇန်ကထပြီးတော့အဲ့ဒီစိတ်ကိုဝိပဿနာရှုရတယ် ဝင်တဲ့စီရောက်သွားတဲ့ဇန်စိတ်ကလေးဆွဲတဲ့စီရောက်သွားတဲ့ဇန်စိတ်ကလေးကိုပြန်ပြီးတော့ရှုတာကိုအဲရှုတဲ့အခါမှာအဲ့ဒီစိတ်ကလေးကဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွားတယ်လို့ထင်တယ်ဇန်ငါထပြီးပြန်ရှုတော့မရှိပါဘူးအဲပေါ်လာတာလေးလည်းထင်ရှားတယ်ကြောက်သွားတာလည်းထင်ရှားတယ်ဇန်စိတ်ကလေးဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွားတယ်လို့သိရတယ်ခေယတော့ဝရတော့သမန္တတိအဲ့ဒါဇန်စိတ်ကိုထင်ရှားသိပြီးတော့ဝင်တဲ့ထွက်တဲ့ရှုတယ်လို့ဆိုရတယ်တဲ့ဒီလိုပုဂ္ဂိုလ်အဲ့ဒါ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 အခုကိုယ်ရှိတာပါရှိတော့မြင်တဲ့စိတ်ရှိတယ်အဲ့ဒါရှိရမယ်ဟိုတင်းလိုပဲအဝတ်အစားလိုပဲအဝတ်အစားအသင်္တရားတွေဟာဝါလန်တွင်ရှိတဲ့ခါကျရင်ဝိကြဆင်ရပညာရတယ်ကိုယ်ရှိတဲ့ဥစ္စာကိုဝေးရတာပဲမရှိတဲ့ဥစ္စာတွေဝေးချင်လို့တော့မဖြစ်ပေဘူးခဏတစ်ပြုတ်ငှားဝင်ပြူရတာလည်းရှိတတ်တယ်အဲ့ဒါတော့ငှားလို့ရတယ်ဒီတရားကတော့ငှားလို့မရဘူးအဲ့ဒါမြင်တဲ့စိတ်ရှိတယ်မြင်တဲ့စိတ်ရှိရမယ်ကြားတဲ့စိတ်ရှိတယ်ကြားတဲ့စိတ်ရှိရမယ်အနန္တနဲ့စိတ်ရှိတယ်အဲ့ဒါရှိရမယ် ရတာစားတိတဲ့စိတ်ရှိတဲ့ဒါရှိရမယ်ကိုယ်ကတွေးတဲ့စိတ်ရှိတဲ့ဒီဒီတာလေးရှိရမယ်အဲဒါတွေကတော့ပြည့်လို့ပဲကိုယ်တဲ့စာနဲ့လှုပ်ရှားတိုင်းနေရာကမှာအသိပြီးတွေရှိတာပဲစိတ်ကူးစဉ်းစားကြံနေတဲ့စိတ်တွေရှိရဲဘောင်းနေပိန်နေထိုင်နေအထိရစသည်မြမနေစိတ်ကတရားရောက်သွားအိမ်ရောက်သွားဈေးရောက်သွားကိုလုံးနေကြခိုင်နေကြအာယုန်တွေရောက်သွားဟိုလူနဲ့တွေ့နေဒီလူနဲ့တွေ့နေစိတ်ကူးတွေရှိတာပေါ့အဲဒီစိတ်ကူးတွေဒါမှတ်ရမှာအဲဒါဟာစိတ်တသိတံဝေဒီပဲစိတ်တသိတံဝေဒီဒီမှာတော့ထွက်တဲ့ဝင်တဲ့အာနာပါနာကမ္မထမဟုတ်လို့ အာနာပါနကမ္မထမ်းလို့တော့မပြောရဘူးဒါပေမဲ့ဝိပဿနာအနေအချင်းတော့အတူတူပဲစိတ်ကိုတရားကြည့်တာပဲလားအဲအာနာပါနကမ္မထမ်းလဲအာနာပါနဇံဝင်စားပြီးအဲ့ဒီဇံစိတ်ကိုပြန်ရှုတာဒီတိုင်းပါပဲအခုမြင်ပြီးမြင်တဲ့စိတ်ပြန်ရှုသလိုပဲစိတ်စိတ်ကူးပြီးစိတ်ကူးတဲ့စိတ်ပြန်ရှုသလိုပါမထူပါဘူးဇံဝင်စားဆိုတာလည်းဒီလိုစိတ်ကလေးတစ်ခုပါပဲအဲ့ဒါကိုရှုရဲတဲ့စိတ်တပိတဝေစိတ်ကိုသိပြီးတော့သဒ္ဒဝင်နဲ့ရှုပြီးဒါကနဝမကိုကုမြောက်ဖြစ်တော်နီး စိတ်ကိုသိကနဝမပြီးတော့ဘိပမောရယစိတ်တံစိတ်တံစိတ်ကိုဘိပမောရယဘိပမောရယတော့ဝါမြောက်တကြွစေလျက်ဘိပမောရယဘိပမောရယတော့ရှင်လန်းဝါမြောက်တကြွစေလျက်အပတိတာမိဝိနေရှင်ပတိတာမိဝိနေရှင်ဣတိတို့အာဖတ်တဲ့ဆိုင်ဣတိတို့ဒိဋ္ဌိတိသင်္ကြန်အားထုတ်၏ ဝင်တဲ့ရှူတိုင်းထွက်တဲ့ကြိုက်တိုင်းစိတ်ကလေးကိုရှင်လန်းဝမ်းမြောက်စေမယ်တက်ကြစေမယ်ရှင်ရှင်လန်းလန်းဝမ်းမြောက်တက်ကြွပြီးတော့နေတဲ့စိတ်ကလေးနဲ့ဝင်တဲ့ထွက်တဲ့ရှူကြိုက်မယ်ဒီလိုလဲအထုရမယ်ဒါကဘယ်လိုအထုတာလဲဆိုပီတိပါတဲ့ဇာဏခုဝင်စားတာပါပဲတဲ့ပီတိပါတဲ့ဇာဏခုဝင်စားပထမဇာဒုတိယဇာမှာပီတိပါတာ သာတိတိကေပိဋိနှင့်တကွဖြစ်ကုန်သောဝါပိဋိဖြစ်ကုန်သောဒွေဇာနေပထမဒုတိယဟူသောငကုသောဇာတို့ကိုသမာပိစတိဝင်စား၏အဲကျုပ်သာပိဋိပါတဲ့ပထမဇာဝင်စားပထမဇာစိတ်ဖြစ်တာပေါ့ဒုတိယဇာဝင်စားဒုတိယဇာစိတ်ဖြစ်တယ်အဲဒီမှာဝိတဝိသရာပိဋိဒုက္ခဧကဂတပထမဇာဆိုရင်၅ခုဒုတိယဇာဆိုလို့ရှိရင်ဝိတဝိသရာမပါပိဋိဒုက္ခဧကဂတဇာင်၅၃ခုဖြစ်တယ်အဲဒီကပိဋိပါတာကိုပိဋိထင်ရှားဇာဝင်စားတိုင်းမှာ ပီတိဖြစ်နေတာတဲ့ကဇံဝင်စားကိုင်ပီတိဖြစ်နေတာအဲ့ဒီပီတိဖြစ်ဇံစိတ်ကိုဝမ်းမြောက်တက်ကြွစေသည်မြည်တယ်ဝမ်းမြောက်တက်ကြွတဲ့စိတ်ကလေးနဲ့တွဲဖြစ်တော့စိတ်ပါရောပြီးတော့တက်ကြွနေရတာပေါ့ဒီမှာတက်ကြွနေရတာဟွန်းဒါပါပဲအဲဇံကထပြီးတော့သာဝိတိကေပိဋိနုကတိကောသောဒွေဇာရင်ကုသောဇာနုကသောမေစိတဝဝင်ဆိုင်ဥထာယထုဇာနုမထ၍ သန္တာမြုဒ္ဒံပိဋိဇာနဲ့ရှင်သာပိတိကိုခရတော်ဝရတော်ကုံသွားသည်ပြောက်သွားသည်ပြက်သွားသည်ဟုသမဂတိသုံးပါ၏အဲဇံဝင်စားပြီးဇံငါထပြီးတော့ဇာစိတ်ကလေးကြံရှုလိုက်တဲ့အခါမှာပီတိသင်ကြလာဝမ်းမြောက်တဲ့သဘောလေးဝမ်းမြောက်တယ်ဝမ်းမြောက်တဲ့ဆိုတဲ့သဘောလေးဝမ်းမြောက်ရင်ပြောင်းရင်ဝမ်းမြောက်ရင်ပြောင်းရင်တက်ကြွရတယ်တက်ကြွရတယ်တက်ကြွရင်ပြောင်းရင်တက်ကြွရင်ပြောင်းရင်အဲ့ဒါလေးတွေ့ရအခုဇာမဟုတ်တဲ့စိတ်တွေလည်းဒီတိုင်းပါပဲတခါတခါဝမ်းမြောက်တဲ့စိတ်တွေဖြစ်တယ်ခုနပြောတဲ့ခရား အာယုံပြီးပြီးဝါမြောက်တယ်တရားတွေဆိုတော့တရားနာရင်လည်းဝါမြောက်ဝါနာတွေဖြစ်တတ်တယ်စိတ်တွေတက်ကြွလာကိုယ်သဘောကျတဲ့စိတ်ကလေးတွေမှာအဲမိမိလူရမ်းတဲ့ဒါနကုသိုလ်တွေအကြောင်းပြုပြီးလည်းဝါမြောက်ဝါနာဖြစ်ရတယ်တရားအားထုတ်နေရင်ဆိုတော့မှတ်လို့ကောင်းတဲ့ခါကာလတွေမှာစိတ်ကလေးဝါမြောက်ဝါနာဖြစ်ပြီးတက်ကြွလာရှိတယ်ဥရိယပြညာရောက်တဲ့ခါသိဝါနာနေတာရှိတယ်အဲဒီဝမ်းမြောက်ဝမ်းသာလေးစိတ်တိုင်းစိတ်တိုင်းဝမ်းမြောက်တယ်ဝမ်းသာတယ်အဲတက်ကြွတယ်စသည်ဖြင့်သူဖြစ်တဲ့တိုင်းလိုက်မှလိုက်တော့မှန်ရင်မှန်ရင်ဝမ်းမြောက်သာလေးကဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွားဒါလေးတွေပိုင်းခြားနေတာအဲဒါ ပီတိပီတိအာယုံဖြစ်တဲ့ပီတိစဉ်ကျุတဲ့စိတ်ကလေးကိုဒီဝမ်းမြောက်စေတာပါပဲတဲ့တက်ကြွစေတာပါပဲဒါရီကနည်းနည်းတယ်ဒီကျန်နားထောင်ရမယ်လို့နည်းနည်းတယ်လို့ဝမ်းမြောက်တာကပထမကဖြစ်သွားတဲ့စိတ်ရှုတာကတော့ဝမ်းမြောက်တဲ့စိတ်မဟုတ်ဘူးဒါပေမဲ့လို့ဝမ်းမြောက်တဲ့အာယုံလေးရှုတာနဲ့ရှုတဲ့စိတ်ကလေးကလည်းဝမ်းမြောက်သလိုပဲသူကလည်းပဲတက်ကြွတဲ့သဘောနဲ့ဖြစ်သွားတယ်ဒါလည်းဟုတ်တယ်သူက ရှေ့ကဝမ်းမြောက်နေတဲ့စိတ်ရှိတယ်နောက်ကရှိတဲ့စိတ်ကလည်းဝမ်းမြောက်တယ်လို့ပဲဖြစ်နေတယ်သူကသူကလည်းမြောက်တော့တော့ပဲဖြစ်နေတယ်သူကအင်းပျော်တဲ့စိတ်ကလေးရှိတော့နောက်ကရှိတဲ့စိတ်ကလည်းပျော်ပျော်ပဲရှေ့ကပြည့်နေတဲ့စိတ်ရှိတယ်နောက်ကလည်းရှိတဲ့စိတ်ကပြည့်မြင့်ပဲ၆၆ပဲဖြစ်နေတယ်လားဝရဏီညာကြတော့တရားအာရိနဝနိဗ္ဗိနသူအချင်းနိဗ္ဗိနညာစီမှာပေါ့လေအဲဒီညာစီမှာေကစိတ်တွေကလည်းနိဗ္ဗိဒညီးငွေနေတာကိုမြင်ရတာလည်းမကောင်းကြားရတာလည်းမကောင်းနားစားဒုတိယတာလည်းမကောင်းကိုယ်ရဆရာဆင်ရတိရတာလည်းမကောင်း ဘယ်ဟာမှမကောင်းတာတွေကြီးတဲ့တွေ့နေရတယ်လို့ထင်နေတော့စိတ်ကမပြောမွေဘူးအဲဒီမပြောမွေတဲ့စိတ်စိတ်ကိုနောက်စိတ်ကလိုက်မှတဲ့အခါလဲနောက်စိတ်ကလည်းပြင်း၆၆ပဲသူကလည်းအဲနုနုညံ့ညံ့ညံ့ညံ့ညောညောမရှိဘူးသူကအားတဲ့ပြောမရှိဘူးမတက်ကြွဘူးအဲဒီမှာဒါအဲဒီညာရောက်တဲ့ပုဂ္ဂိုလ်တွေကသိသိတာပါလေခြေကခြေက၆သူတွေဖြစ်နေတဲ့အာယုန်တွေပေါ်လာစိတ်ကူးတွေပေါ်လာရှုတဲ့ဝိပဿနာစိတ်တွေပေါ်လာအဲ၆သူတွေနောက်ကလိုက်ပြီးတော့ ပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့မှတ်နေရတယ်နောက်ကလိုက်မှတ်တဲ့စိတ်ကလည်း၆သွေးသွေးတယ်သူနဲ့အရသာတွေသိမ့်မပေါ်ဘူးသူကဥရိယဗျာညာကြတဲ့ဝမ်းမြောက်နေတဲ့စိတ်ကိုဝမ်းမြောက်တဲ့ဝမ်းမြောက်တဲ့မှတ်ရတယ်စိတ်ကဝမ်းမြောက်တဲ့စိတ်ကလည်းစိုးစိုးပြူပြူပဲနောက်ကရှုတဲ့စိတ်ကလည်းပဲဝမ်းမြောက်တဲ့စိတ်ရှုရတော့အောင်မယ်သူကလည်းတက်တက်ကြွကြပဲစိုးစိုးပြူပြူပဲဒါကြောင့်မို့နေမှာဧဝံဤတော်ဝိပဿနာခဏဝိပဿနာရှုတဲ့ခဏနဲ့ဇာနာတမြုတ်တံပြီးတဲ့သာတိရှင်သောပီတိကိုအာရမဏကတော်အောင်ပြု၍ဇံခိုက်တာကဖြစ်ခဲ့တဲ့ပီတိဝမ်းမြောက်တဲ့စိတ်သဘောကလေးတဲ့ ရှင်းနာဝါမြောက်သွားတဲ့သဘောလေးပါပဲအခုပဂတိပုဂ္ဂိုလ်တွေရှင်းနာဝါမြောက်တာနောက်ကလိုက်မှတ်တဲ့သဘောချင်းအတူတူပဲသာနာတံမြုပ်တံပြီးရင်သာနဲ့ရှင်သောပိဋိသာနဲ့ရှင်သောဝမ်းမြောက်မှုပိဋိကိုအာရမဏကတော့အာမြုရေစိတ်တံဝိပဿနာစိတ်ကိုအာမောရေတိအာမောရေတိဝမ်းမြောက်စေ၏ပါမောရေတိအလွန်ဝမ်းမြောက်စေသည်ဝမ်းမြောက်တဲ့စိတ်တန်စိတ်ကလေးရှုလိုက်တာ အမှန်စင်စစ်ကတော့ဝမ်းမြောက်တာကရှင်းနာကပဲရှုတဲ့စိတ်ကဝမ်းမြောက်တာတော့မဟုတ်ဘူးဒါပေမဲ့လို့ဝမ်းမြောက်တဲ့သဘောလေးပီတိကိုရှုရတော့နောက်စိတ်ကလေးမှလည်းပဲဝမ်းမြောက်တယ်လို့ပဲစိုးစိုးပြိုးပြိုးဝမ်းမြောက်စေတဲ့သဘောရှိပါတယ်တဲ့စိတ်ကလေးတက်ကြွစေပါတယ်ဒါအတော်တိမ်မွေ့လာတယ်ဥစ္စာယောဂီပုဂ္ဂိုလ်တွေတော့ကိုအာထုတ်ထားတဲ့တိုင်းဒါလေးတွေသိပါတယ်ဝမ်းမြောက်တဲ့ကဝမ်းမြောက်တဲ့ဝမ်းမြောက်တဲ့မှားရတော့နောက်ကမှားရတဲ့စိတ်ကလေးကလည်းသူကမြောက်တော့တော့ပဲသူကလည်းပဲကောင်းတယ်ဟာဒီကနေပြီးတော့ အဲ6သုသေဖြစ်နေတဲ့အပိုင်းတွေကျ6သုသေမှတ်ရတော့ဒီဟာလည်းပဲ6သုသေနောက်ကမှတ်ရတာလည်း6သုသေတွေကောင်းတာကမတွေ့ရဘူးဒီခါမှာယောဂီပုဂ္ဂိုလ်တွေကစိတ်တောင်ပြတ်တာတွေငါတရားတွေပြက်ကုန်ပြီလို့တော့ထင်တယ်အမှန်ကပြက်တာမဟုတ်ဘူးအဲဒီဘိုင်းကနေဗိနာညာဘိုင်းကတော့ညှင်းငွေရမယ်အပိုင်းပဲညှင်းငွေရတယ်မညှင်းငွေလို့ရှိရင်သံဃာဘယ်ဆွဲလိုက်မှာတော့ပြောကြီးတဲ့အများအားပြောနေမယ်ဆိုသံဃာကဘယ်နဲ့ထွက်နိုင်မလဲမထွက်နိုင်ဘူးမစွန့်လွတ်နိုင်ဘူးညှင်းငွေရသေးတယ်ညှင်းငွေတဲ့အပိုင်းကဒီလိုပဲတွေ့ရတယ် အဲညီငွေတဲ့အပိုင်းမှာညီငွေနေတဲ့သဘောတွေကိုနောက်ကလိုက်မှရင်လည်းညီငွေတဲ့သဘောတွေပဲဖြစ်နေတယ်ထောက်တော့တော့တွေပဲဖြစ်နေတယ်အဲဝမ်းမြောက်တဲ့ဘက်ကလည်းဝမ်းမြောက်တဲ့စိတ်တွေလိုက်မှလို့ရင်နောက်ကသူ့မှတဲ့စိတ်တွေကလည်းဝမ်းမြောက်တယ်လို့ပဲမြောက်တော့တော့ဖြစ်နေတယ်အဲဒါကိုအခုပြောနေပါတယ်ဒါနဲ့ရှင်တော့ဇာစိတ်ထဲမှာပါတဲ့ဝမ်းမြောက်တဲ့သဘောတွေမှလို့ရှိရင်တဲ့အဲနေစဖြစ်ပြီးပြက်သွားတဲ့ခရတော့ကုံသွားတယ်ဝရတော့ပျောက်သွားတယ်ပြက်သွားတယ်လို့ရှုတယ်သဘောလေးအဲဒီလိုရှုတဲ့ခါကလားနောက်ကရှုတဲ့စိတ်လည်းပဲ ဇာနဲ့ရှင်တဲ့ပီတိဝမ်းမြောက်တဲ့သဘောချင်းဝမ်းမြောက်တဲ့ကြွစေတယ်လို့ဆိုရပါတယ်ဘိမောရိယစိတ်တံစိတ်တံဝိပဿနာစိတ်ကိုဘိမောရိယဝမ်းမြောက်စေလျက်တက်ကြွစေလျက်ဘယ်လိုတက်ကြွတော့လဲဝမ်းမြောက်တဲ့အာယုံလေးရှုလို့ပဲရှုတဲ့စိတ်ကလေးလည်းပဲဝမ်းမြောက်တယ်လို့ဖြစ်ပြီးတော့နေတာကိုပြောတာပါတဲ့ဟုတ်လားဒါနည်းနည်းခက်တယ်တော့အဲ့ဒါကြောင့်ဘုရား စိတ်ကိုသိကနဝမတက်ကြွဓသမအဲဒီလိုတက်ကြွဝမ်းမြောက်နေတဲ့သဘောလေးသိတာကဓသမနီဆယ်ခုရောက်တဲ့နီးတဲ့အောက်ကအဓိပ္ပာယ်ပေါ်ကြတာကစိတ်ကိုသိသည်ဟုပြတာကနဝမနီဟောလားဇန်စိတ်စိတ်ကိုဝမ်းမြောက်တက်ကြွစေသည်ဟုပြတာကဓသမနီဆယ်ခုရောက်တာနေကြောက်လားသမာရံစိတ်တံအပရိသမိတိသိက္ခတိသမာရံစိတ်တံပတ္တိသမိတိသိက္ခတိ စိတ်တံစိတ်ကိုသမာရံသမာရံတော့ကောင်းစွာထားလျက်ဝါတိကြည်စေလျက်အတတိတာမိတိဝင်တဲ့ရှိဝံပတတိတာမိထွက်တဲ့ဆက်အောင်သိကြတိရှင်းကြစိတ်ကိုကောင်းစွာထားပြီးတော့ကောင်းစွာကြည်စေပြီးတော့တည်ကြည်စေပြီးတော့အဲဝင်တဲ့ထွက်တဲ့ရှုမယ်လို့ဒီလိုလဲအထုရမယ်ဒါကဇံဝင်စားလိုက်ရင်လည်းပြီးတာပါပဲ ဇန်လေးခုဝင်စားတဲ့အခါမှာအာနာပါနအာယုံပြုပြီးဇန်လေးခုဝင်စားတဲ့ဝင်စားတိုင်းဟာဇန်အာယုံမှာစိတ်ကလေးကောင်းစွာထားပြီးနေတဲ့ဘာပြင်ထားတော့ဆိုဇန်နဲ့ရှင်တဲ့သမာဓိဧကဂရစွာပါတယ်ဇန်စိတ်ထဲမှာတကူတဲ့တစ်ပေါင်းနဲ့ဖြစ်တဲ့သမာဓိဖြစ်ဇန်စိတ်ကိုကောင်းစွာထားတာတည်ကြည်စေတာတဲ့အဲဒီလိုဇန်ဝင်စားတိုင်းဇန်ဝင်စားတိုင်းဟာအာနာပါနဇန်ဝင်စားတိုင်းဇန်ဝင်စားတိုင်းဇန်စိတ်ကိုသမာဓိရှင်ကောင်းစွာထားနေသည်မြည်ပါတယ်ဒါကသမာဓိဘက်ကနေဒီကောင်းစွာထားဖို့ ဝိပဿနာဘက်ကတော့အဲဇံဝင်စားပြီးဇံငါထတဲ့အခါအဲ့ဒီဇံစိတ်ကိုဝိပဿနာရှုတယ်ခုနကအတိုင်းပဲခုနဇံစိတ်ကလေးကိုကြည်ကြည်တဲ့စိတ်ကလေးကိုဝိပဿနာရှုတယ်ပုံသွားတယ်ပြက်သွားတယ်လို့သိတယ်အဲ့ဒီလိုသိတဲ့အခါမှာလဲခဏိကသမารိဖြစ်တယ်ဝိပဿနာထိုက်တာမှာခဏိကသမารိပဲရဇံဝင်စားတဲ့အခါပဗနာသမารိရဝိပဿနာရှုတဲ့အခါဘယ်ခါမစိုးခဏိကသမารိရတာပဲခဏမျှပြီးတာပဲဝိပဿနာစိတ်ကလေးခိုက်တာမဲ့ပြီးတယ် အဲ့ဒါလေးကတော့ဘုဒ္ဓရာရှိတဲ့ပုဂ္ဂိုလ်တွေမှတ်သားကြမှာကောင်းပါလေတချို့ကဧကဂရဆိုတာတခုတည်းသောအာယုံကအယုံပြုနေတယ်တသမထိတခါလဲဒါအာယုံတွေကိုကြာကြည့်အာယုံပြုနေမှသမာဓိဖြစ်တယ်လို့ဒီလိုအောင်းမိတယ်ဒီလိုအောင်းမိတော့ခွန်ကြီးတို့ဒီကဒီကမြင်တာရှုရမယ်ကြားတာရှုရမယ်နာနာဆက်ဆက်တွေ့ထိတာရှုရမယ်ကိုယ်တာဆက်ဆက်တွေရှုရမယ်သွား၆ပါးပေါ်တိုင်းပေါ်တိုင်းလိုက်ရှုရမယ်ဆိုတာသူတို့ကသဘောမကျတာဘူးဘာဖြစ်လို့လဲတခုတည်းသောအာယုံမတည်လို့အာယုံတွေဟိုအာယုံရောက်ဒီအာယုံရောက်နဲ့ကြံ့လွင်နေတယ်လို့သူတို့ကထင်တယ်ကြံ့လွင်နေဆိုတာကအလိုလို မထဝိပဿနာတွေမပွားဘဲနဲ့စိတ်တွေရောက်ချင်ရရောက်နေတာတော့ရောက်တော့ရောက်နေတာကပြန့်လွင့်တယ်လို့ခေါ်တယ်ရှုတဲ့ဥစ္စာကတော့ပြန့်လွင့်တယ်လို့မခေါ်ရဘူးမြတ်စွာဘုရားဤတပ္ပညုတညာဆိုတာအကုန်လုံးလျှောက်သိနေတာဘယ်ကပြန့်လွင့်တာဟုတ်ရမလဲသူကမြတ်စွာဘုရားဤညာတော်ဟာနှလုံးသွင်းရင်ဘာမဆိုအကုန်လုံးလျှောက်သိနေတာပဲအဲ့ဒါအာယုန်တွေများလို့ပြန့်လွင့်တယ်ဆိုရင်ဘုရားတပ္ပညုတညာကြီးသိပြန့်လွင့်တယ်လို့ဆိုရမှာပေါ့ဒါလို့မဟုတ်ဘူးသူကအဲသိတာကပြန့်လွင့်တာမဟုတ်သိတာကသိတာပဲညာမယ်ဒါကြောင့် မြင်နေကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းမြင်သိနေတာကညာမယ်တခုတည်းသောအယုံလေးစိုက်ပြီးသိနေတာကဒါကဇန်သမารိပဗနာသမารိသမထသမารိခေါ်တယ်အယုံတခုတည်းမပြောင်းဘူးအဲဝိပဿနာသမารိကတော့ဝိပဿနာဉာဏ်နဲ့တွဲဖြစ်ရတာဉာဏ်ကအကုန်လုံးလျှောက်ပြီးနေတော့ဉာဏ်နဲ့သမารိနဲ့အကုန်လုံးပဲရောက်ရရောက်အယုံနဲ့တည်ရတယ်ဘုရင်လိုပဲခြေလန်းလိုပဲခြေလန်းညာဘက်ကနေပြီးတော့ကြွပြီးနင်းချလိုက်တဲ့အခါမှာညာဘက်ခြေမှတည်တယ်ဘယ်ဘက်ခြေကကြွရဲပဲဘယ်ဘက်ခြေကနင်းချလိုက်တဲ့အခါမှာညာဘက်ခြေကကြွရဲဘယ်ဘက်ခြေမှတည်တယ် အဲဒါပြည့်နေတဲ့ပုဂ္ဂိုလ်မှာခြေလှနေတဲ့ပုဂ္ဂိုလ်သွားနေတဲ့ပုဂ္ဂိုလ်မှာနင်းနေနေနဲ့နင်းတဲ့ခြေပေါ်မှာတည်တာပဲမနင်းတဲ့ခြေကမတည်ဘူးအဲဒါလိုပဲကျွမိတဲ့အာယုံမှာသူ့ရဲ့စိတ်ကလေးတည်တည်သွားတာဟာဒါခဏိကသမารီခေါ်တယ်ဒီအာယုံမှာမှဒီအာယုံမှာတည်တဲ့ဟိုအာယုံမှာမှဟိုအာယုံမှာတည်တဲ့မြင်တဲ့အာယုံမှမြင်တာပေါ်မှာတည်တဲ့ဒီဒီအာယုံမှာသွားဘူးစန့်ကနေတန့်ကနေသွားဟိုပြန့်လွင်တာနဲ့မတူဘူးပြန့်လွင်တာအဲ့ဒီလိုတည်တာမဟုတ်ဘူးဟိုရောက်တည်တော့တော့ရောက်တော့ဘယ်ရောက်နေမှမရောက်ချင်ရရောက်လွင့်ညာလွင့်နေတာပြင်းရင်တော့ပြင်းနေတာသူတီးနေတဲ့သဘောမရှိဘူး အခုရှုတာကတော့ရှုရှုမိတဲ့အာယုံလေးမှာဖောင်းတာမှရင်ဖောင်းတာလေးပေါ်မှာတန့်ငနေတခါလဲကပ်ပြီးတော့တည်သွားတာပိန်နာမှရင်ပိန်နာပေါ်မှာတန့်ငနေကပ်ပြီးတည်သွားတယ်ထိုင်နေဆိုရင်လည်းထိုင်တဲ့ကိုယ်ပေါ်မှာတန့်ပြီးတော့တည်သွားတယ်ထိတယ်မှရင်ထိတဲ့နေရာလေးဟိုဒီနေရာကပဲခြေကြားကထိရင်ခြေကြားကခြေတုံးကထိရင်ခြေတုံးကပေါင်ကထိရင်ပေါင်ကခါကထိရင်ခါကကြောကထိရင်ကြောကခေါင်းကထိရင်ခေါင်းကလက်ကထိရင်လက်ကညမကထိရင်ညမကကိုယ်တွေကထိရင်ကိုယ်တွေကသူကထိတဲ့နေရာလေးအဲဒီသင်ကြားတဲ့နေရာလေးကိုစိုက်ပြီးထိရဲဆိုရင်အဲဒီထိတဲ့နေရာလေးမှာစိတ်ကလေးတစ်ခါလဲ စကနေသွားတာကျွတ်ကျွတ်ပုဂ္ဂိုလ်များဘာလို့ထင်ကြတော့ဆိုရင်အဲဒီထိတယ်လို့ရှုလိုက်တဲ့စိတ်ကလေးကအယောင်လင်းလေးနဲ့အယောင်လင်းလေးနဲ့တရားစစ်တာမင်းများထိုးလိုက်တယ်လို့တရားစစ်တာမင်းရောင်နဲ့ထိုးလိုက်တယ်လို့တန်းနဲ့တန်းနဲ့တခါလဲအာရုံစီကိုကပ်ကပ်ပြီးစိုက်စိုက်ပြီးတော့ကြာဆိုတာထင်ကြတယ်ယောပုဂ္ဂိုလ်တွေပြောတဲ့ယောဂီပုဂ္ဂိုလ်တွေသူကသူပြောတာပါပုညသင်ပေးတာမဟုတ်ပါဘူးသူကအမှန်ရှင်းတယ်သူကအဲဒါတမာရီကလေးခဏိကတမာရီလေးဖြစ်နေဖို့အနာကောင်းပါလေ အဲ့ဒါဇံကဝင်စားပြီးတော့ဝိပဿနာရှုရင်လည်းဝိပဿနာခိုက်တာမှာခဏိကသမารိပဲဇံဝင်စားပဲနဲ့ဝိပဿနာတက်တဲ့ရှုတဲ့အခါလည်းပဲခဏိကသမารိပဲအတူတူပါပဲမထူပါဘူးခဏိကသမารိချင်းတော့အတူတူပဲဒါကြောင့်ဘုန်းကြီးကဒီပိုက်ကိုအကိုကသာရကပြုထားပါတယ်ဇာနာတန်မြုပ်တအဲဇာနာတန်မြုပ်တစိတ်ကိုဇာနဲ့ရှင်တော်စိတ်ဇံဝင်စားပြီးတော့ဇာနဲ့ရှင်တော်စိတ်ကိုရှုတဲ့အခါမှာတဲ့ခဏိကစိတ်တွေကကဒါဖြစ်သည်တဲ့ခဏမျှတည်ရနဲ့စိတ် တခုဒီတော့အာရုံရှိပြီးဖြစ်စိတ်ဒီကြည်ချင်းသဘောလေးဖြစ်တယ်တဲ့အဲ့ဒီခဏိကသမာဓိရဲ့အစားအပြင်နဲ့စိတ်ကိုတည်စေပါတယ်အဲ့ဒီခဏိကသမာဓိလေးကသမာဓိကလည်းခိုက်တံဥပရှိရင်ခိုက်တံလေးပဲဒီတရားမှာခိုက်တံပဲအဲ့ဒီခိုက်တံတည်တဲ့အတွင်းလေးမှာစိတ်ကိုလည်းပဲဒီခိုက်တံမှာဒီအာရုံလေးပဲကပ်ပြီးတော့တည်စေတယ်ဒီလိုအာရုံစီမသွားသေးဘူးအဲ့ဒါခဏိကသမာဓိရဲ့စိတ်ကိုစိတ်တံစိတ်ကိုသမာဓံသမာဓံတော့အကောင်းစွာထားလျက်ဝါတည်တတ်စေလျက် ပရိသာမိတိဝင်တဲ့ယူအပ်ဟုပရိသာမိတိထွက်တဲ့ဆိုင်အပ်ဟုဒိဋ္ဌိတိจิตပြန်အာထုတ်၏အဲ့ဒါဝိပဿနာနဲ့စိတ်ကိုကောင်းစွာထားဖို့သမထဇာနဲ့သာလင်စိတ်ကိုကောင်းစွာထားနိုင်နေမဟုတ်ဘူးတဲ့ဝိပဿနာခိုက်တာမှာဝိပဿနာသမာဓိခဏိကသမာဓိနဲ့လည်းစိတ်ကိုကောင်းစွာထားနိုင်ပြီဒါတွေကဒီပိုင်လေးကမှတ်စရာလေး ဒါဇံဝင်စားပြီးတော့ဇံဝင်စားလို့ထားနိုင်တယ်လို့ပြောတာမဟုတ်ဘူးဇံဝင်စားလို့ထားနိုင်တယ်ဆိုရင်ဇံရင်အစွမ်းဖြစ်နေမှာပေါ့ဒါဝိပဿနာသမာဓိအစွမ်းကိုပြောတာဇံကထပြီးဝိပဿနာရှုအဲဝိပဿနာထိုက်တာမှလည်းစိတ်ကိုကောင်းစားထားနိုင်ပြီဇံဝင်စားပဲနဲ့ဝိပဿနာတက်တက်ရှုတဲ့ပုဂ္ဂိုလ်ဒီမှာလည်းပဲဝိပဿနာသမာဓိအားကောင်းလာတဲ့အခါမှာစိတ်ကိုကောင်းစားထားနိုင်တာပဲဒါကတော့စာရိပေတွေနဲ့ကိုယ်ကနေကြတော့မရှိပါဘူးတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်တွေ့နေတာတွေပဲ ဟုတ်လားသင်ကိုယ်တိုင်တွေ့နေတဲ့ပုဂ္ဂိုလ်သင်အယုတ်ရေးပြီးပြပြမလိုပါဘူးသူစားမြင်အကောင်ကြီးတွေ့နေတဲ့ဥစ္စာသင်ကဒီလိုနေတယ်လို့ဘယ်သူကပြနေကြလို့မလဲမလိုပါဘူးသူစားတရားအထုတ်တဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ဒီခဏိကသမารီလေးမှတ်တိုင်းမှတ်တိုင်းမှတ်ရအောင်လေးမှာစိတ်ကနေတန့်နေတန့်နေတခါလဲတီးနေတာကိုယ်တိုင်တွေ့နေတာပဲကျန်ကအကိုကားတွေနဲ့တောင်ပြနေဖို့မလိုပါဘူးတခါကပကိန်းကဝိနည်းဆရာရေးတဲ့ဆရာတော်ကြီးလုံးတော်ကဘုန်းကြီးတို့ ယူနေတာပါပဲယူနေတာဘုန်းကြီးတို့ဇာတိရစိတ်ခွန်နဲ့ဆိုရင်၄မိုင်၅မိုင်၅မိုင်လောက်6မိုင်လောက်ရှိမယ်တင်တယ်လို့ဝေးတယ်သူကလာနေရတော့တဲ့တယ်မမတောင်းနေမမတောင်းနေရှိဘူးကိုယ်ကောက်သွားတော့အဲလေတော့တွေပါလေဖြတ်သွားလို့ရှိရင်6မိုင်လောက်ပဲရှိနေမယ်9မိုင်လောက်ရှိမလား6မိုင်လောက်ရှိရောက်တော့ဘုံမြတ်မြတ်ဘူးအဲဒီနာရီရပဲမှန်းကြည့်ရတယ်အဲဒီမှာလုံးတော်ဆိုတော့ဆရာတော်ကြီးဆရာရှိမင်းတို့မင်းလည်းထက်ကလား မင်းတို့မင်းနဲ့ရင်နဲ့ကြားသေးလားမသိဘူးတော်တော်သူရှိကြတယ်ဆရာတော်ကြီးအဲဒီဆရာတော်ကြီးကိုတရားတယောက်ကမေးတယ်အရိတ်ဟာဗျာတဲ့အရိတ်ကလူပေါ်တက်သွားတာလားတဲ့လူကအရိတ်ပေါ်တက်သွားတာလားတဲ့သူကမေးတယ်သူမေးကတရားကြောင့်မဟုတ်ပါဘူးရုပ်ပုဂ္ဂိုလ်တွေကဘုန်းကြီးလာလို့ရှိရင်ဖြစ်နေဟုတ်လားများချင်းမျိုးသမီးတွေပါပဲအဲအရေးပေါ်မနှင်းမိအောင်ဆိုပြီးတော့တခါလဲဟိုအရေးမရှိတဲ့ဘက်ကနေပြီးတော့ဒီရတာကိုခွန်လောင်အောင်တော့ဟာအရှိဘက်က နေထွက်နေတယ်ဆိုရင်အဲအပြည့်ဘက်ကနေရတယ်အနောက်ဘက်ကနေလို့ရှိရင်ဘုန်းကြီးရဲ့နင်းနီမစိုးလို့ဆိုပြီးတော့ဒီလိုယူရှိကြတာပေါ့အဲဘုန်းကြီးနာဖျက်သွားလို့ရှိရင်အဲဒီလိုအရေးအရေးထွက်တဲ့ဘက်ကနေမဖျက်ဘဲနဲ့အရေးမထွက်တဲ့ဘက်ကဖျက် အရေးနင်းနီမစိုးလို့ဆိုပြီးတော့အဲဒါနဲ့စပ်ပြီးတော့အရေးပေါ်လူကနင်းသွားတာလားလူပေါ်အရေးကတက်လာတာလားမေးဘုံကမေးထားတယ်ဟိုလူကလည်းမေးတဲ့ဥစ္စာမေးတဲ့ဥစ္စာပဲဆရာတော်ကြီးအပြစ်တင်တယ်ဟာမင်းတို့ ဒါကမျက်ပေါက်ကိုယ်တိုင်တွေ့နေတာမေးကြမဟုတ်ဘူးတဲ့စာနဲ့ပေနဲ့တရားမယ်မသားမဟုတ်ဘူးဒါကိုယ်တိုင်တွေ့နေတာပဲဒီလိုပြောတယ်သူကဒါပေမဲ့အချင်းချင်းမဖြစ်အောင်ဆိုပြီးသူကအဖြေတော့ပေးပါသေးတယ်အဖြေတော့ပေးပါတယ်အဲဒီအာလောကဘလူတို့အာလောကဘလူတို့နဲ့သတ်တဲ့အခါကာကဝလိယတထေဝုထုတို့နဲ့သတ်တဲ့အခါမှာအဲဒီမှာသစ်ပင်ရိတ်ဝင်လို့ရှိရင်ဖြင့်ဘလူကစားနေတာပါ နဲ့သစ်ပင်ကြီးဝင်လို့ချင်းဘလူကစားနိုင်တယ်သစ်ပင်ကြီးဝင်လာမဖြစ်အောင်ဘယင်းစီကထီးနဲ့သွားတာထီးနဲ့သွားတော့အရေးထဲရောက်တခါဘလူကဟေးငါအရေးရောက်လာရင်မင်းငါအစားဖြစ်ပြီလို့ပြောတာအာအတင်ဘလူမင်းရဲ့အရေးကိုမခုတ်ဘူးတဲ့ကျွန်တော်ဟောဒီမှာထီးရိတ်ခေါ်တယ်ကျွန်တော်ကထီးရိတ်ခေါ်တာဟွန်းဘယ်လိုပြောတာလဲအဲဒီတော့ အရိပ်ထဲလူကဝင်တယ်ဆိုတဲ့အတိတ်ပဲလည်းရှိပါတယ်တဲ့အဲဒါအရိပ်ကမနင်းဘူးကျွန်တော်ဖဏဘောကနင်းတယ်ဖဏနဲ့သိလာတာဖဏကလူကဖဏပေါ်နေတော့အရိပ်ကိုကျွန်တော်မနင်းပါဘူးဒါလိုလဲဖြေပေးတယ်လားနှစ်ခုလုံးရပါတယ်အရိပ်ကလူပေါ်တက်လာတယ်ဆိုရင်လည်းပဲအရိပ်ပဲရတာပဲတဲ့အရိပ်ပေါ်လူကတက်သွားတယ်ဆိုရင်လည်းပဲအရိပ်ပဲရတာပဲအမှန်စင်စစ်ကတော့အရိပ်ကလူပေါ်တက်တဲ့သဘောတော့ရှိတယ်ဟုတ်ပါ လူကအရေးပေါ်တက်တဲ့သဘောတော့မဟုတ်ဘာလို့လဲဆိုတော့လူကအရေးပေါ်တက်တဲ့သဘောဆိုရင်လူပေါ်မှာအရေးမရှိပဲနေရမယ်အရေးရောက်သွားလို့ရှိရင်အရေးကလူပေါ်ကရှိနေတာပဲအဲလူကအထက်ကဆိုလို့ရှိရင်တော့ဒီအရေးကလူအောက်ကသာရှိရမယ်လူပေါ်မှာအရေးမရှိပဲနေရမယ်အရေးထဲလူကဝင်တယ်လို့ဆိုရမှာပဲနေနေရောင်နဲ့ဟပြီးတော့နေရောင်မရှိတဲ့နေရာကိုအရေးခေါ်တာကိုအဲဒီပတ်ဝန်းကျင်မှာအကုန်လုံးအရေးတွေကလွှမ်းမိုးပြီးတော့နေပါလေအဲဒီအရေးထဲလူကဝင်သွားတဲ့သဘောရှိပါတယ်အဲ့ဒါကလုံးတော့ဆရာတော်ကြီးကပြောတယ် ဒါကိုယ်တိုင်မျက်မှောက်တွေ့နေတာတဲ့စာနဲ့ပင်နဲ့တရားမဲ့ဥစ္စာတွေမဟုတ်ဘူးတဲ့ကွာဒီလိုအဖြစ်တင်တယ်အဲ့ဒါလိုပဲတရားတို့ရဲ့ယောဂီပုဂ္ဂိုလ်တွေမှာခဏိကသမารီနဲ့မှတ်တိုင်းမှတ်တိုင်းမှတ်ရတာမှတ်ရအာယုံလေးမှာစိတ်ကလေးတစ်ခါတည်းကပ်ကပ်ပြီးတော့တည်နေတာကိုယ်တိုင်တွေ့နေတာပဲစာနဲ့ပင်နဲ့တောင်မှကိုးကားပြီးတော့ပြနေကြမလိုပါဘူးအထင်မှတင်ကြနေတဲ့ဥစ္စာအဲ့ဒါအခုဒီမှာစာနဲ့ပင်နဲ့လည်းကိုးကားရှိပါတယ်ဇာငါထပြီးတော့ဝိပဿနာရှုတဲ့အခါမှာဝိပဿနာထိုက်တာ ခဏမြဒီရနဲ့ဧကကတာခေါ်တဲ့သမာဓိဖြစ်တယ်အဲဒီသမာဓိအစွမ်းအားဖြင့်ဝိပဿနာစိတ်ကလေးကိုရှုမှရရှုမှရအာယုံလေးမှာတက်ကကနေကကနေတည်စေပါသည်အဲဒါဇံဃထပြီးရှုရင်ဒါလိုဖြစ်တယ်ဇံဃမထဘဲနဲ့ဇံမရှိဘဲနဲ့ရှုလဲသမာဓိအားကောင်းတဲ့အခါဒီတိုင်းမှာပဲမထူပါဘူးဒီလိုပဲဖြစ်နေတာပဲသမာရဟံစိတ်တံစိတ်တံစိတ်ကိုသမာရဟံသမာရဟံတော့ကောင်းစွာထားလျက်ဝါကောင်းစွာတည်စေလျက်အဘိဓမ္မိတိဝင်တဲ့ရှုအမှုဘာဝိဓမ္မိတိထွက်တဲ့ဆရာဟုသိခတိချင်း၏ စိတ်ကိုထားလိုက်စိတ်ကိုထားလိုက်တစ်ဆက်တည်းအဲဆက်နှစ်လွတ်စေရဝိမောစယံစိတ်တံအတ္တဒိဋ္ဌမိရိသိက္ခတိအတ္တဒိဋ္ဌမိရိသိက္ခတိစိတ်တံစိတ်ကဝိမောစယံဝိမောစယံတော်လွတ်မြောက်စေလေအတ္တဒိဋ္ဌမိတိဝင်တဲ့ယူအောင်ပတ္တိသာမိရိထွက်တဲ့ချက်အောင်ဒိဋ္ဌတိကျင့်သုံး၏စိတ်ကိုလွတ်မြောက်စေလျက် စိတ်လွတ်မြောက်သွားအောင်လို့အားထုတ်မယ်လို့လည်းလိုလည်းအားထုတ်ရမယ်စိတ်ကိုလွတ်မြောက်သွားအောင်အာနာပါနသတ္တဝင်နဲ့ရှုရင်စိတ်ကိုလွတ်မြောက်သွားအောင်အားထုတ်မယ်လို့လည်းအားထုတ်ရမယ်အဲ့ဒါကသမထအလိုအားဖြင့်လွတ်မြောက်စေတာလည်းရှိတယ်ဝိပဿနာအလိုအားဖြင့်လွတ်မြောက်စေတာလည်းရှိတယ်သမထအလိုအားဖြင့်လွတ်မြောက်စေတာကတော့ဇံဝင်စားတိုင်းဝင်စားတိုင်းလွတ်မြောက်နေတာပါပဲပထမဇံဝင်စားလိုက်လို့ရှိရင်និဝရဏကလွတ်မြောက်သွားတယ် ဒုတိယဇံဝင်စားလို့ရှိရင်ဝိတဝိသရာဆန်းကျင်ဘက်ကလုံးရောက်သွားတယ်တတိယဇံဝင်စားလို့ရှိရင်ပိဋိမှလုံးရောက်သွားတယ်သရုပ်ဇံဝင်စားလို့ရှိရင်ဒုက္ခမှလုံးရောက်သွားတယ်အဲဇံဝင်စားတိုင်းဝင်စားတိုင်းထိုထိုဇံကြီးဆန်းကျင်ဘက်ဖြစ်တဲ့တရားတွေရှိတယ်အဲဒီနိဝရဏဆိုင်တော်တရားတွေအဲဒီကနေပြီးတော့လုံးရောက်စေတာတဲ့ဒါအထူးအထူးရတာမဟုတ်ပါဘူးဇံရောက်ရင်ပြီးတာလေဇံရောက်အောင်အထုတာကိုပဲပြောပါတယ်ဇံရောက်လို့ရှိရင်ဒီဆန်းကျင်ဘက်တွေကမလုံးရောက်ခွင့်နဲ့ပြည့်ကုန်မပြည့်ဘူးပထမဇံရောက်တဲ့ဆိုနိဝရဏတွေကမလုံးရောက်ခွင့်နဲ့မဖြစ်ပါဘူးလုံးရောက်မှပဲပထမဇံရောက်တာ ဒုတိယဒုတိယရောက်တယ်ဆိုရင်လည်းဝိတဝိသရာမကင်းမဲနဲ့ဒုတိယရောက်ကုန်မရောက်နိုင်ဘူးအဲဒါဒီစံကျင်မဲ့တွေကလွတ်မြောက်အောင်အားထုတ်တယ်ဆိုတာကတော့အထူးအားထုတ်ရတာမဟုတ်ပါဘူးဒေသနာနိယရဲ့မြတ်စွာဘုရားကဒါချဲ့ပြီးတော့ဟောထားတာဒေသနာနည်းနဲ့ချဲ့ပြီးတော့ဟောထားတာသံဝင်စားတာကိုပြောတာပါပဲအာနာပါနဇံကိုနိဝရဏကင်းတဲ့ပထမဇံလည်းဝင်စားမယ်ဝိတဝိသရာကင်းတဲ့ဒုတိယဇံလည်းဝင်စားမယ်ပီတိကင်းတဲ့တတိယဇံလည်းဝင်စားမယ်ဒုက္ခကင်းတဲ့သရုပ်ဇံလည်းဝင်စားမယ် ဒီလိုပဲအပြောင်းအပြင်ရပါတယ်အဲဒီလိုအထုရမယ်သုဒ္ဓတာရောက်အထုရမယ်လို့ဆိုလို့တယ်ဒါကသမထသမာဓိဘက်ကနေပြီးတော့စัญญဘက်ကလုံးမြောက်စေဖို့ဝိပဿနာအားဖြင့်ဆိုရင်အနိစ္စ అను ပဒနာအနိစ္စရှုနေတဲ့အခါမှာအနိစ္စပညာကလုံးမြောက်တယ်အနိစ္စမြဲတယ်ဆိုတော့အမှအမှအစွဲကလုံးမြောက်သွားတယ်။ကောင်းတယ်ပိန်တယ်ထိုင်တယ်ထိရစသည်ဖြင့်မှတ်တိုင်းမှတ်တိုင်းဟာ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 ဒီကုတဲ့စဉ်းစားတဲ့ကြံစီတဲ့ဆိုမရှိဘူးကိုယ်ကျင်နဲ့ကိုယ်ကျင်နဲ့မရှိဘူးပြတ်ပြောက်သွားတယ်ဒါကတွေပြတ်ပြောက်သွားတယ်တွေ့ရတော့မမြဲတဲ့တရားတွေပဲလို့ရှင်းရှင်းသဘောကျတယ်ယခုရှိရတဲ့တရားတွေမမြဲတယ်လို့ပဲရှိကလည်းမမြဲဘူးနောက်လည်းမြဲမှာမဟုတ်ဘူးအဲတလောကလုံးကိုယ်တဏ္ဍာမဟုတ်သူများတဏ္ဍာနေလည်းမမြဲဘူးတလောကလုံးဒီလိုဖြစ်ပြောင်းနေမမြဲတဲ့တရားတွေပဲရှင်းမှရင်သဘောကျတယ်အဲဒီလိုအနိစ္စ అను ပဒနာကို ပွားနေတဲ့အခါတဲ့နိစ္စနုပါဒနာဖြစ်နေတဲ့အခါပါပဲမှာရင်မှာရင်နိစ္စနုပါဒနာမမြဲဘူးမမြဲဘူးလို့မဆိုတော့လည်းပဲဟိုမှာဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တွေ့နေတော့မမြဲတာတွေတွေ့နေရတဲ့အခါနိစ္စမြဲတယ်လို့အထင်အမှားအစွဲတွေကြောက်တယ်တဲ့ခြေတုံးကတော့မသိလို့ပဲအဲအမြဲတမ်းတည်ရှိနေတယ်မှတ်တယ်ပြီးတော့အထိုက်တန်လေးရှိပြီးကြောက်သွားတာမမြဲတဲ့တရားတွေကြီးတယ်ပဲကောင်းတယ်မှလျှက်စည်းလက်တယ်လို့ပဲလက်ပြီးကြောက်လက်ပြီးတော့အဲ့ဒါလိုပဲဒီမှာလည်းမြင်ပြီးကြောက်ကြားပြီးကြောက် အဲထိပြီးပြောက်သိပြီးပြောက်စိတ်ကုသနာဉာဏ်ပြီးပြောက်ပြစ်ပြီးပြောက်တဲ့သဘောလေးတွေမမြဲတဲ့တရားတွေကြီးတယ်ပဲလို့ရှင်းမှရင်သဘောကျတာအဲ့ဒါအနိစ္စ ानु ပဒနာပွားနေတဲ့ပုဂ္ဂိုလ်ဟာနိစ္စပညာကိုပယ်တာတဲ့နိစ္စပညာမှာလွတ်မြောက်သွားတာတဲ့ဝိမောစယံစိတ်တံစိတ်တံစိတ်ကိုဝိမောစယံလွတ်မြောက်စေလျက်အိဋ္ဌဝရှုတဲ့အခါမှာအိဋ္ဌဝရှုတဲ့စိတ်ကလေးဟာအိဋ္ဌမြဲတယ်လို့ထင်မှဆွဲလန်းတဲ့အဲအိဋ္ဌပညာကနေပြီးတော့ လွတ်မြောက်သွားတာတဲ့လားအခုယောဂီပုဂ္ဂိုလ်တွေမှာလွတ်မြောက်နေတာပါပဲပုံမှာတော့ဇာနဲ့ဇာဝင်စားတဲ့ဇာငါထပြီးရှုတဲ့အခါမှာအနေစာလို့ထင်လို့ရှိရင်အနေစာပညာလွတ်သွားတယ်လို့ဆိုတာဒုက္ခထင်ရင်ဒုက္ခချမ်းသာတယ်လို့ထင်တယ်အမှားဆွဲကလွတ်သွားတယ်အခုယောဂီပုဂ္ဂိုလ်တွေလည်းခြေတိုင်းခြေတိုင်းနေတိုင်းမှာတော့ဖြစ်ပြီးပြတ်သွားတဲ့သဘောတွေတွေ့ရတခါတခါဒုက္ခကြီးတယ်ပဲဟွန်းခံခဲ့တဲ့သဘောတွေကြီးတွေ့နေရတယ်အဲတော့ဒုက္ခအစုဝေးကြီးပဲဒီယုံနာတရားတွေကဘာမှကောင်းတဲ့တရားတွေမဟုတ်ဆင်းရဲကြီးတယ်ပဲလို့သဘောကျတယ် အဲဒီချမ်းသာတွေရှိတယ်လို့ထင်တယ်အစွဲတွေကြောက်သွားတယ်ပဂတိပုဂ္ဂိုလ်တွေကချမ်းသာတွေအများကြီးမှတ်နေတာကိုယ်ထဲမှာနေတာတိုင်းတာနဲ့ချမ်းသာတာကများနေတယ်လို့ထင်နေတယ်ဒီနေ့လုံးဟာဆင်းရဲတဲ့အချိန်ကနည်းနည်းချမ်းသာတဲ့အချိန်ကနည်းနည်းလို့ထင်နေတယ်ယောဂီပုဂ္ဂိုလ်မှာတော့တခြင်းအဲတသမာတိမှနေတာပေါ့ထိုင်ပြီးတော့ငြိမ်မှနေလို့ရှိရင်တဲမကြဘူးညောင်းတာပူတာဒုက္ခတွေကပေါ်လာတယ်ခဏခဏလည်းမမြင်ရဘူးမြင်လို့ရှိရင်လည်းဒုက္ခတွေကမပေါ်ဘူးအရိယာပုဂ္ဂိုလ်ဒုက္ခလက္ခဏာအရိယာပုဂ္ဂိုလ်ကဖုံးလွှမ်းတယ် အရိယာဘုကပြုပြင်ပေးနေတော့ဒုက္ခတွေမပေါ်ဘူးပေါ့နည်းနည်းလေးညောင်းမယ်လို့စကားရှိတယ်ပြင်လိုက်ညောင်းမယ်လို့စကားရှိတယ်ပြင်လိုက်ဘူးမယ်လို့စကားရှိတယ်ပြင်လိုက်ခဏခဏနေသာထိုင်သာတို့ပြင်နေလို့ရှိရင်သင်ရမပေါ်ဘူးပေါ့အဲသင်ရပေါ်ခြင်းလို့ရှိရင်အရိယာဘုတစ်ခုရဲ့စမ်းကြည့်ရတိုက်တဲ့အရိယာဘုနဲ့နေနိုင်ပါလေဟုတ်လားထိုင်ရတာပြင်မနေဆိုရင်အိတ်ချင်းနဲ့အိတ်နေပါဦးအိဒါမှလည်းပဲပဲလဲအိတ်ချင်းအိတ်ဆောင်းရင်အိတ်ချင်းအိတ်သဘောကြတယ်လည်းအိတ်ပါ ဒီတော့ဆန့်ထားခြင်းနဲ့ကိုယ်ထားခြင်းနဲ့သဘောကျတယ်လည်းနဲ့လက်တွေပါလေလည်းအကြိုက်အကောင်းဆုံးအနေနဲ့ထားကြည့်ပါမချွေးနဲ့မပြင်းနဲ့ဟောသံဃာမင်းမင်းနဲ့ဆရာစတွေကြားလာလို့ရှိရင်ညောင်းလာပူတာတွေထင်ကြလာမယ်မခံလာတဲ့ဘောဒုက္ခဝေဒနာတွေပေါ်လာမှာအဲအရိယာဘုကမပြင်းရတော့မဖုံးဘူးဒုက္ခဒုက္ခဝေဒနာတွေရှိနေတာပဲကိုယ်နဲ့နေတာထိုင်တာအောင်လို့အရိယာတွေကပြင်းနေလို့အဲကိုယ်လိုက်ဆန်းလိုက်ထိုင်လိုက်တလိုက်လှုပ်ရှားလိုက်အရင်ဆုံးမျက်စိတောင်မှမျက်တောင်ခတ်နေလို့မျက်တောင်မခတ်ရင်မျက်စိကလည်းမနေတာဘူးမျက်တောင်ခဏခဏခတ်ရတယ် မျက်စိယောဂရှိတဲ့ပုဂ္ဂိုလ်ရင်ပိုးပြီးခါရတာပါပဲမျက်စိမှိတ်လိုက်ဖွင့်လိုက်လုံနေရတာတော်တော်မချမ်းသာတဲ့သဘောတွေကိုယ်ထဲမှာဆဲတယ်အများကြီးရှင်းလာအဲ့ဒါတွေမပြုတ်မကျွမ်းမဲနဲ့မှနေရတော့ဒုက္ခတွေပေါ်လာတယ်လားဒုက္ခလက္ခဏာကိုအရိယာဘက်ကအဖုံးလွှမ်းနိုင်လို့ပေါ်လာတာအခုပဂရိနေတဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒီလိုအရိယာဘုကတခုတည်းမထားတော့အရိယာဘုကခဏခဏပြင်တော့ဖုံးဖုံးသွားတယ်။ဟွန်းကိုယ်နေရာကဆန်းလိုက်တော့ကိုယ်ရာက ရှင်းမဲ့ဒုက္ခဝေဒနာမပေါ်ရဘူးဆံရကနေကိုယ်လိုက်တော့မပေါ်ဘူးအဲထိုင်ရကနေပြီးထားလိုက်အဲရှင်းနာလှုပ်လိုက်နောင်နာလှုပ်လိုက်ရင်းလိုက်ရိုင်းလိုက်အဲဒီလိုပြုပြင်ပေးနေတဲ့အတွက်ကိုယ်ထဲမှာမခံနိုင်တဲ့ဒုက္ခဝေဒနာတွေဟာပျောက်ပျောက်ပြီးတော့သွားတယ်အဲဒါတကတိနေတဲ့ပုဂ္ဂိုလ်တွေတော့လည်းအဲဒါကောင်းပါရဲ့အတွက်ကြားမှရေးလို့ဆိုရတယ်တရားအထုတ်တဲ့ခါကလာကြတော့အဲဒီလိုလှုပ်လဲလှက်လိုက်တယ်သိမလို့အောင်ငြိမ့်ပြီးတော့မှနေတော့ဒုက္ခတွေပေါ်လာတယ်အဲဒီလိုပေါ်လာတော့ယောဂီပုဂ္ဂိုလ်တွေကသဘောကျတယ်ဩတို့ရှိက ကိုယ်ထဲမှာနေတာထိုင်တာတွေကများနေတာအောင်ပဲပြီးတော့မရှိလို့မသိတာပဲအများအားပြုပြင်ပေးနေလို့တက်တာရနေတာပဲမပြုပြင်မဲနဲ့နေမယ်ဆိုဒီကိုယ်ထဲဒုက္ခတွေကမခံနိုင်အောင်အများကြီးရှိနေတာပဲဒုက္ခအစုဝေးကြီးပဲဆိုတာပေါ်လာနောက်ပြီးတော့ရှင်မရင်ဖြစ်ပြသွားတဲ့သဘောတွေတွေ့ရတယ်ဖြစ်ပြီးပြသွားဖြစ်ပြသွားနေဘာမှအာမကိုရဘူးအစားတုန်းကတော့တစ်လုံးတစ်ပွားလုံးအများအားတည်နေတယ်မှသာကိုဒီကချမ်းသာတွေအများကြီးအောင်းမေနေတယ်အဲအခုတော့ရှင်ရင်ရှင်နဲ့ပြည့်ပြည့်သွားတာတွေတွေ့ရတော့ဘာမှအာကိုစရာမရှိဘူး အဲဖြစ်ပြီးပြတာဆင်းရဲတွေကြီးတယ်ပဲလို့ကျွင်းကျင်သဘောကျပြီးတော့လားအဲဒီအခါမှာဒုက္ခပညာတွေမှလွတ်မြောက်သွားတာတဲ့ချမ်းသာတယ်လို့ဆွဲလန်းလာခဲ့တဲ့ဆွဲလန်းနေမှလို့လားအဲဒါခုမှဟုတ်ပါဘူးကြာလာပြီဒီဘဝရင်ဆိုငငယ်တွေကစပြီးတော့ကိုယ်တိုင်ချမ်းသာတယ်အများကြီးရှိတယ်လို့ပဲဒီလိုထင်မှဆွဲလန်းတာတွေကဝိပဿနာဉာဏ်ကောင်းကောင်းဖြစ်လာတဲ့အခါအဲဒီဒုက္ခတွေထင်လာတယ်အဲဒီမှာဒုက္ခပညာတွေကလွတ်မြောက်သွားဘဝတဏှာကလည်းပဲ ချမ်းသာတွေအများကြီးလို့ဒီလိုဆွဲလန်းလာခဲ့တယ်အဲ့ဒါအခုဝိပဿနာရှုတဲ့ခိုက်တာမှာဒုက္ခတွေထင်လာပြီဆင်းရဲတွေထင်လာပြီဆိုလို့ရှိရင်ဒုက္ခပညာလွန်မြောက်သွားတယ်နာတာနုပဒနာပါဝင်တော့အတ္တပညာတော့မောစေမောစင်မောစေဒီအဲအနာတ ानु ပဒနာပွားများတဲ့ပုဂ္ဂိုလ်အနာတ ानु ပဒနာအနာတလို့ရှိတဲ့ပုဂ္ဂိုလ်ဒီဒီတဲ့ရှင်နဲ့သူသဘောတိုင်းသူဖြစ်နေတာပဲလို့ညာသဘောကြတယ်ပရမတုံးကတော့ ကိုသွားခြင်းသွားကိုစားခြင်းစားကိုထိုင်ခြင်းထိုင်ကိုထခြင်းထကိုလှုပ်ခြင်းလှုပ်ကိုလှုပ်ခြင်းသာလှုပ်ကိုဖြစ်ခြင်းသာဖြစ်မဖြစ်ခြင်းသာမဖြစ်နဲ့အကုန်လုံးကိုခန္ဓာထဲမှာအစိုးရနေတဲ့အသက်ရှင်နေတဲ့အကောင်လေးရှိတယ်လို့ထင်နေတာကိုအခုရှင်မဗာများလာတဲ့အခါကိုလိုတိုင်းဘာမှမဖြစ်ဘူးကိုမဖြစ်ခြင်းသာတွေကြီးတဲ့ကြောက်ဖြစ်နေဘာမှကိုလိုကိုလိုရှိတဲ့တိုင်းမဖြစ်ဘူးအကြောင်းရှိမှအကျိုးတရားတွေရှိတာကိုယ်ရှင်တဲ့စိတ်ရှိမှကိုယ်ရဲ့စမ်းနေတဲ့စိတ်ရှိမှစမ်းတယ်ပူဇာကြည့်ရင်ပူတာပဲမပူအောင်လုပ်လို့မရဘူးညောင်းကြည့်ရင်ညောင်းတာမညောင်းလို့လို့မရဘူးစိတ်ကလေး အပြင်မသွားပါနဲ့ဆိုလဲထွက်တော်သားဘာမှအဆိုးရတာမဟုတ်ဘူးအဲ့ဒါသူသဘောနဲ့သူဖြစ်ပြနေတဲ့အနာတ္တတရားတွေပဲပုဂ္ဂိုလ်သတ္တမှုတဲ့သဘောတရားများပဲလို့ရှင်းရှင်းသဘောကျအဲ့ဒီလိုသဘောကျတဲ့ပုဂ္ဂိုလ်ကတို့ရှိကမသိတော့အသက်ရှင်နေတဲ့အကောင်လေးပြန်ရှိတယ်အောင်ပဲပြီးတော့သူသဘောတိုင်းသူဖြစ်ပြနေတာပဲအလိုကြီးတိုင်းဆိုးရတဲ့အတ္တကောင်လေးအသက်ရှင်နေတဲ့ကောင်လေးဒီကိုယ်တိုင်းဘာမှမရှိဘူးဆိုတာရှင်းရှင်းသဘောကျတာအဲ့ဒါအနာတ္တနုပဒနာဖြင့်အတ္တပညာလွတ်သွားတာအတ္တဆွဲလန်း အသက်ကောင်လေးရှိနေတယ်ဆိုရင်ဆွဲလာအဲ့ဒီခိုက်တာမှလွတ်သွားတယ်အဲ့ဒီလိုစိတ်တံဝိပဿနာစိတ်ကိုဝိမောစင်တော့မြဲသည်ဟုထင်သောအိဋ္ဌပညာချမ်းသာသည်ဟုထင်သောဒုက္ခပညာပုဂ္ဂိုလ်သတ္တဝါအကောင်းထဲရှိသည်ဟုထင်သောအတ္တပညာမှလွန်မြောက်စေလျက်အိဋ္ဌဒုက္ခအတ္တမြဲတယ်ချမ်းသာတယ်အသက်ရှင်နေတဲ့ငါးကောင်းပဲလို့ဒီလိုအထင်မြင်ဆွဲလာမှ လွတ်စေလျက်အတ္တိတာမိဝင်တဲ့ရှင်ပတ္တိတာမိထွက်တဲ့ရှင်ဟာဣတိတောသိခတိဖြစ်၏ဝိပဿနာရှုလို့အနိစ္စဒုက္ခအနတ္တထင်တိုင်းထင်တိုင်းဟာနေသဒုက္ခအတ္တပညာအစွဲလာနေမှလွတ်မြောက်စေတာပဲဒီစိတ်ကလေးလွတ်သွားတာပဲလွတ်ခဲ့တယ်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေမလွတ်ကုန်မလွတ်ဘူးတရားအားထုတ်တော့အားထုတ်ကားတဲ့ပုဂ္ဂိုလ်တွေကမလွတ်သေးပါဘူးသမထနာညာစီရောက်လာမှဟွန်းသမထနာဥရိယပြရအဲ့ဒီရောက်လာမှဒါရမသိမပိုင်နိုင်သေးဘူးဘင်္ဂညာစီရောက်မှကောင်းကောင်းပိုင်နိုင်တာမှတ်တိုင်းမှတ်တိုင်း ဒကြိကြီးနဲ့ပြောက်နေတာကြီးလည်းတွေ့ရတယ်။ဖောင်းနေပိန်နေထိုင်နေထိရဲဆိုရှိကပေါ်နောက်ကပြောက်ရှိကပေါ်နောက်ကပြောက်ဒီအိမ်နဲ့ပြောက်နေတာ။ရှုတဲ့စိတ်သိတဲ့စိတ်ကလေးကသိပြီးပြောက်သိပြီးပြောက်ဒီလိုပြောက်နေတယ်တွေ့ရတော့ဒီတဲ့မြဲတာချလို့မရဘူး။ချမ်းသာတာကောင်းတာချလို့မရဘူး။အသက်ရှင်နေတဲ့အကောင်လေးပဲလို့ဆွဲလန်းစရာသင်မစရာရှာလို့မရဘူးသူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားတွေပဲအိဋ္ဌမမြဲတဲ့သဘောတရားတွေပဲဒုက္ခ အဲနှစ်သက်သာဝယ်မရှိတဲ့ဆင်းရဲတွေပဲဘာမှအာကိုကြံပြည့်တဲ့သဘောတရားတွေပဲမကောင်းတဲ့တရားတွေကြီးတယ်ပဲလို့ကျွေးကျွင်သဘောကျတယ်အဲဒီလိုသဘောကြတဲ့သဘောကြတဲ့နေသပညာမှလွံ့မြောက်တယ်ဒုက္ခပညာမှလွံ့မြောက်တယ်အတ္တပညာငါလို့ဆွဲလာတဲ့အတ္တအဆွဲမှလွံ့မြောက်သည်အဲဒီလိုလွံ့မြောက်အောင်လို့လည်းအထုံးမယ်လို့ဆိုပြီးတော့ဝိပဿနာကျူရတယ်အခုဝိပဿနာယောဂီပုဂ္ဂိုလ်တွေဒီတိုင်းပဲလွံ့မြောက်နေတာပါပဲသမထနာညာကအထက်မှတ်ကောင်းတဲ့ကောင်းတဲ့ဟာလွံ့မြောက်နေတာပဲသင်္ခါညာကအထက်ဆိုလို့ရှိရင်ပိုကောင်းတာပေါ့လေလွံ့မြောက်တာတွေအဲဒါ ဒီရောက်အတုခုတဲ့ပုဂ္ဂိုလ်တွေအတုခုတဲ့ပုဂ္ဂိုလ်တွေများပါတယ်မနာသင်ကြပါတယ်ကလွတ်မြောက်စေရမယ်အဲဒါဆိုရမယ်စိတ်ကိုထားလေစိတ်ကိုထားလေတစ်ဖက်တည်းတစ်နှစ်လွတ်စေရာစိတ်ကိုထားလေတစ်ဖက်တည်းတစ်နှစ်လွတ်စေရာစိတ်ကိုထားလေတစ်ဖက်တည်းတစ်နှစ်လွတ်စေရာ ိတ်ကိုထားလေစိတ်ကိုရှုမိရအာယုံလေးမှာတည်ရနေအောင်ထားတဲ့နည်းကတစ်ဆက်တစ်ခုဧကာဒသမတစ်ဆက်တစ်ခုမြောက်တဲ့နည်း သိက္ခာထားလေ31 7ခုမြောက်တဲ့နေ့ဧကရာသမဏေ7လွတ်စေရာ7 12ခုမြောက်ဒွါရသမဏေကလွတ်စေတဲ့နေ့ပဲစိတ်ကိုလွတ်မြောက်စေသည်ဇာဝင်စားတဲ့အခါမှာဇာယင်းဆန့်ကျင်မဲ့ဖြစ်တဲ့និဝရဏစသည်မှာလွတ်မြောက်စေသည်ဒါကတော့သူအားထုတ်ရပါဘူးဇာဝင်စားတဲ့နဲ့ပြီးတာဝိပဿနာရှုတဲ့အခါကာလမှာအိဋ္ဌပညာစသည်တို့မှလွတ်မြောက်စေသည်အိဋ္ဌဒုက္ခအနတ္တပြီးတိုင်းပြီးတိုင်းအိဋ္ဌဒုက္ခအတ္တလို့အစွဲလာနေမှလွတ်မြောက်စေသည် အဲ့ဒါကိုဆိုတာဒါကတော့ခုတရားထုတ်တဲ့ပုဂ္ဂိုလ်တွေနဲ့အများကြီးဆိုင်လာပါလေအဲ့ဒါအဲ့ဒီလင်းကြီးကနဝမ9ခုမြောက်တဲ့နေ့ဒါသမ10ခုမြောက်တဲ့နေ့ဧကာရသမ12ခုမြောက်နေ့ဒွါရသမ12ခုမြောက်နေ့ဒီလင်းကြီးကစိတ်ဓာနုပါဒနာပဲဆိုတယ်နော်တသတုကလင်းကြီးပြစိတ်ဓာနုပါဒနာတတိယသတုကအာတတိယသတုက၄ခု၄ခုတွဲသုံးညင်ရောက်ဖြစ်လာတယ်နောက်တစ်ခါ၄ညင်ရောက်ဆိုရင်ပြီးတော့မှာ တသဒုက္ခ၄နည်းပြစိတ်ဓာနုပါဒနာတိုင်းဆိုတသဒုက္ခ၄နည်းပြစိတ်ဓာနုပါဒနာတသဒုက္ခ၄နည်းပြစိတ်ဓာနုပါဒနာတသဒုက္ခ၄နည်းပြစိတ်ဓာနုပါဒနာ တိယစတုကအခုပြောခဲ့တဲ့၄ခုပေါ့လေရှင်နာက၄ခုပဲသူ့ဟာလေးနည်းနည်းသူပါပဲ30နံပါတ်နဲ့17နံပါတ်မှာသာရရှိတဲ့ပုဂ္ဂိုလ်တွေမှာအဲဒါပဲစိတ်ကိုသီးကနဝမတက်ကြွတာသမားစိတ်ကိုသီးပြီလို့ဟောတဲ့နည်းကနဝမပုဂ္ဂိုလ်မြောင်နည်းစိတ်ကိုတက်ကြွစေသည်ဝမ်းမြောက်စေသည်လို့ဟောတဲ့နည်းကဒါသမားနည်းစိတ်ကိုထားသည်ကောင်းစွာတည်စေသည်တည်ကြည်စေသည်ဟောတဲ့နည်းကဒါကဧကရာသမားတစ်ခုမြောင်နည်း စိတ်ကိုလွန်မြောက်စေသည်လို့ဟောတဲ့နေ့က12ခုမြောက်ဓဝရသမဏီအဲဒီနေ့တွေဟာအဲဒီနေ့တွေအကုန်လုံး၄ခုတသတုကဒါတတိယသတုကပဲတတိယသတုက၄နေ့ချင်းစိတ္တ ानु ပါဒနာကိုပြပြီးဒီမှာတရက်ကြတာကတော့ဇာနဲ့စပ်ပြီးတော့စိတ္တ ानु ပါဒနာကိုပြပါတယ်ဇာစိတ်ကိုသိတာပဲဇာစိတ်ကိုဇံဝင်စားသောအချင်းသိတာသို့မဟုတ်ဇံငါထပြီးဝိပဿနာရှုတဲ့ပြင်ဇာစိတ်ကိုသိတာဒါလောက်ပဲဒီအချင်းချုပ်ပါပဲနေကျင်းပါလေ တတိပဌာန်ဒေသနာမှာဟောတဲ့စိတ်တ ानु ပါဒနာကတော့အကျယ်ပဲအကုန်လုံးပဲလောကိစိတ်80တခုအကုန်လုံးပြီးွယ်ဟောထားပါတယ်အဲဒါကဒီကယောဂီပုဂ္ဂိုလ်တွေအားထုတ်တဲ့နည်းအထင်သာဘိက္ခွေဘိက္ခုစိတ်တေစိတ်ဓာနုပါတိဝိရတိဘိက္ခွေယာနုဘိက္ခုယောဂီယာနိအထင်သာဘေပုံပဲနေခြင်းစိတ်တေကြံသိမှုစိတ်နဲ့စိတ်ဓာနုပါတိကြံသိမှုစိတ်ဟူ၍ မဇာနာတိဝိရတိနေသနီကြံသိမှုစိတ်ဟု ရှုလျက်ဝိရတိနေသနီစိတ်တေကြံသိမှုစိတ်နဲ့သိတာနုပါတိစိတ်ဟုကြံသိမှုစိတ်ဝေရှုလျက်ဝိရတိနေသနီသိတာနုပါဒနာစိတ်ကိုစိတ်ပဲလို့စိတ်သဘောမျှပဲလို့ရှုပြီးတော့နေပုံကဘယ်လိုဘယ်လိုရှုတာလဲဘယ်လိုရှုတာသိတာနုပါဒနာခေါ်တယ်လေလို့နေကုန်ထုတ်ပါတယ်ဣဒာဘိခွေဘိက္ခု သာရကံဝစိတ်တံသာရကံစိတ်တံဒီပဇာနာတိဝိဒါရကံဝစိတ်တံဝိဒါရကံစိတ်တံဒီပဇာနာတိသာရကံဝစိတ်တံသာရကံစိတ်တံဒီပဇာနာတိဝိဒါရကံဝစိတ်တံဝိဒါရကံစိတ်တံဒီပဇာနာတိသမောဟဝစိတံသမောဟစိတံဒီပဇာနာတိဝိဒါမောဟဝစိတံဝိဒါမောဟစိတံဒီပဇာနာတိစသည်ဖြင့်အားလုံးနေမှာလည်းပဲ16ခုရှိပါတယ်စိတ်တွေစိတ်တွေတစ်စုံတစ်စုံ8စုံ16ခုရှိတယ် အဲ့ဒီစိတ်တွေဟောထားပါတယ်ဒါတွေပါဠိတွေကြာကြာကျွနေနားမလည်ပဲနဲ့နားထောင်နေရတော့အဲဒါသိပြီးတော့လည်းမပြုဘူးသိနေရမကြဘူးဒါကြောင့်ဘုန်းကြီးကပါဠိနဲ့အနဲ့နဲ့အတိပ္ပယ်နဲ့ပြောရဘိက္ခုယံဣဒာဣဒာသနာရနဲ့ဘိက္ခုယောဂီယံဒီပရာဂံဝါစိတ်တံຢာကနှင့်တကွဖြစ်သောຢာကရှိသောစိတ်ကိုလည်းပရာဂံစိတ်တံဤຢာကနှင့်တကွဖြစ်သောစိတ်ຢာကရှိသောစိတ်ကာမမှုရှိသောစိတ်ဟူ၍ပဇာနာတိသိ ဝိတာရကမစိတ်တံတမေမှုကင်းသောစိတ်ကိုလည်းဝိတာရကစိတ်တံတမေမှုကင်းသောစိတ်ဝေပဇာနာတိသိဒါတစုံတမေမှုရှိတဲ့စိတ်ဒါကရှိတဲ့စိတ်တဲ့ဒါကကင်းတဲ့စိတ်တဲ့ရာရှိတဲ့စိတ်ကိုရာရှိတဲ့စိတ်မှန်သိရမယ်။တမ်းမဲ့တဲ့စိတ်ပေါ့။ခါရတဲ့စိတ်၊နှိမ့်တဲ့စိတ်၊လိုချင်တဲ့စိတ်အဲဒါတွေကရာကနဲ့တကွာဖြစ်နေတဲ့စိတ်တွေပဲ။တမ်းမဲ့တဲ့လိုချင်တဲ့နှိမ့်တဲ့၊သာရတဲ့သဘောကျတဲ့ဟာဒီလိုဥစ္စာတွေပေါ့လေ။အရာတန်းသုံးတဲ့စကားတွေလည်းရှိတယ်။ တရားထဲသုံးတဲ့စကားတွေကတော့တရားထဲထည့်လို့တဲမတော်ဘူးသူကအဲဒီကတမဲ့တဲ့နှိမ့်တဲ့တဲ့တော်ပါတယ်လို့ဆိုလို့ရှိရင်အဲခင်မင်းနဲ့ပါရတယ်တွေ့ရတယ်ဒါတွေလည်းထည့်နိုင်ပါတယ်အဲဒီဥစ္စာပါရကစိတ်တွေညာကနဲ့တကွာစိတ်တမဲ့တဲ့စိတ်တွေအဲ့ဒါမာတုံးဆိုရင်ဘယ်လောက်များတုံးဆိုရင်သရုပ်ဖွင့်ကြတယ်အဲ့ဒါကအထဝိဒလောဘသာကတာစိတ်တံပါရကစိတ်ဆိုတာအထဝိဒ7ပါးပြရှိတယ်လောဘသာကတာလောဘနဲ့ရှင်တဲ့စိတ်ပဲတဲ့လောဘလူကျင်တာနှိမ့်တဲ့တာပါရတာလောဘနဲ့ຢာကနဲ့ဆိုတာအတူတူပဲရာဂက တတ်မဲ့တယ်လို့အဓိပ္ပာယ်ရှိတယ်လောဘကလိုချင်တယ်လို့အဓိပ္ပာယ်ရှိတယ်လိုချင်တာနဲ့တတ်မဲ့တာအတူတူပါပဲအဲဒီမှာလောဘရာဂရဲ့အမိတွေကပါဠိလိုဒီတရားလောက်ရှိတယ်မှာပါဠိလိုဟောတာဗမာလိုလည်းသိမနေလောက်ပါဠိလိုဒုက္ခမာတိကမှာဟေတုတုံမှာဟောထားတယ်လောဘဟိတ်ဆိုတဲ့ညာလောဘရဲ့အမိတွေကတရားကျော်လောက်ဟောထားတယ်မှာအများကြီးဗမာလိုလည်းပဲတော်တော်များများရှိပါတယ်လိုချင်တဲ့နှစ်သက်တဲ့ပါရတဲ့ချစ်ခင်တဲ့တွေ့ရတဲ့ မမောတယ်စသည်ဖြင့်သူကလည်းသိမနေလားဥပမာလိုလည်းအဲဒါလောဘຢာကရဲ့အမိတွေပဲအဲဒီလောဘຢာကနဲ့တွဲပြီးတဲ့စိတ်စိတ်လည်းပဲဒီလိုခေါ်ရတာပဲလိုချင်တဲ့စိတ်တမ်းမဲ့တဲ့စိတ်သာရတဲ့စိတ်တွေ့ရတဲ့စိတ်ခင်နေတဲ့စိတ်อืมဒီလိုပဲဟောရတယ်ဒီလိုပဲပြောရတယ်အဲဒီစိတ်ကိုသိတယ်တမ်းမဲ့သာချင်းကင်းတဲ့စိတ်ဆိုတာဘာလုံးဆိုတော့တက္ကထာကအဲလောကီယ ကုသလဗျာကတံလောကီကုသိုလ်ဗျာကတာစိတ်ပဲအဲတော့လောဘမှုစိတ်၈ခုနှုတ်လိုက်ရင်ဉာဏ်နဲ့စိတ်တွေဒေါသမှုစိတ်ဒေါသနဲ့စိတ်ဆိုးတဲ့စိတ်တွေလည်းရှိတယ်မောဟမှုစိတ်တွေးဝင်းတဲ့စိတ်တွေလည်းရှိတယ်ဒါပေမဲ့အဲ့ဒီစိတ်တွေမထည့်ဘူးလောကီကုသိုလ်နဲ့ဗျာကတာစိတ်ပဲတဲ့သူကပြတယ်ဓာတုကတော်တော်သဘာဝကျတယ်ယောဂီပုဂ္ဂိုလ်မှာတမ်းမဲ့နေတဲ့စိတ်ကလေးဖြစ်လာတဲ့အခါတမ်းမဲ့နေတဲ့စိတ်မှားရတယ်နှစ်သက်တယ်နှစ်သက်တယ်သဘောကျတယ်လိုချင်တယ်စသဖြင့်မှားရတယ် မှားလိုက်တော့ပျောက်သွားတဲ့အခါမှာဒေါသဖြစ်တာမဟုတ်ဘူးမောဟဖြစ်တာမဟုတ်ဘူးဘာဖြစ်တုံးဆိုလောကီကုသိုလ်ရာဂတစိတ်တစ်ခုခုဖြစ်တယ်ကုသိုလ်ရှင်ဆိုလို့ရှိရင်ကုသိုလ်စိတ်ဖြစ်တာပေါ့ဒီမှာကုသိုလ်စိတ်တွေဖြစ်တယ်อืมအရိယာလည်းပဲဒိဋ္ဌပုဂ္ဂိုလ်တွေဒီလိုပါကုသိုလ်စိတ်တွေဖြစ်တာပါပဲသို့တော်လည်းရာဂတစိတ်ဝိပဿစိတ်တွေကလည်းတန်းပါတော့အဲရာဂတစိတ်တွေလည်းပဲထည့်ရတယ်ဒါကြောင့် ဒါမဲ့နှစ်တဲ့စိတ်ကိုမှတ်ရမှရင်းနဲ့ဒါမဲ့နှစ်တဲ့စိတ်ကလေးကြောက်သွားတဲ့အခါကြည်တင်တဲ့စိတ်ကောင်းတဲ့စိတ်တွေဖြစ်လာတာကုသိုလ်စိတ်တွေဖြစ်လာတာပဲကျွမ်းတဲ့စိတ်တွေကြီးတဲ့စင်တားပြီးတော့ဖြစ်လာတယ်။ကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မှနေရင်သုံးတစ်ခုလိုချင်လာပြီးနှစ်သက်လာပြီးဆိုအဲ့ဒီစိတ်ကလေးမှလိုချင်တဲ့နှစ်သက်တဲ့တခြားထွက်ပြီးကြမ်းတယ်ဆိုတာလည်းများသောအားဖြင့်ဒီလိုတတ်မဲ့တဲ့စိတ်တွေနဲ့ကြံတာများပါတယ်အဲ့ဒီစိတ်ကလေးစိတ်ကူးတဲ့ကြံစီတဲ့မှမှလိုက်ရင်တစ်ချက်လောက်မှတာနဲ့ကြောက်သွားတာရှိတယ်နှစ်ချက်သုံးချက်ဆင့်မှလို့ကြောက်သွားတယ်ရှိတယ်ကြောက်သွားတဲ့အခါဘယ်စိတ်ဖြစ်လာတော့ဆိုတော့ကုသိုလ်စိတ်တွေကြီးတယ် အဲကြည်လင်တဲ့စိတ်တွေတတ်မဲ့မှုမပါဘူးအဲဒီခါကျတော့ယောဂီပုဂ္ဂိုလ်ကတတ်မဲ့မှုမရှိတော့ဘူးဆိုတာသိရတယ်ကိုယ်စိတ်ကလေးကိုသိတာပေါ့အမှန်တည်းအဲတတ်မဲ့တယ်နှိမ့်တယ်တာရတယ်ကြံစီတယ်မှန်ရင်လည်းပျောက်သွားတယ်ဒါမှဒီမှလည်းစဲကြည့်တဲ့ဖြစ်နေကြည်လင်တဲ့စိတ်တွေကြည့်တယ်ပဲစိတ်ကောင်းနေကြည့်တယ်ပဲဆိုတာဒီအဲ့ဒါဝိတရာကစိတ်တတ်မဲ့တဲ့ຢာကကင်းတဲ့စိတ်ကိုသိရမယ်ဆိုတာအခုယောဂီပုဂ္ဂိုလ်တွေကလက်တွေ့သိနေတာပဲဒါသိတာနုပါဒနာပဲလားသတိနာဟောတဲ့သိတာနုပါဒနာဒါအရေးကြီးတယ် ဂါကရှိတာ မရှိတာနှပြားစိတ်ကိုသိရမည်။ရာဂရှိတဲ့စိတ်တမ်းမဲ့တဲ့စိတ်ကိုလည်းသိရမယ်။ရာဂမရှိတဲ့စိတ်ရာဂကင်းတဲ့စိတ်အဲအဲဒီစိတ်နှစ်ခုပေါ်ရှိတဲ့စိတ်နဲ့မရှိတဲ့စိတ်တမ်းမဲ့တဲ့စိတ်နဲ့မတမ်းမဲ့တဲ့စိတ်တမ်းမဲ့တဲ့စိတ်ကလောမှုစိတ်ရှိခုတမ်းမဲ့ခြင်းကင်းတဲ့စိတ်ကကုသိုလ်ပြာရစိတ်များသောအားဖြင့်ကုသိုလ်စိတ်တွေထင်ရှားတယ်။ကျူမနေတဲ့စိတ်တွေဒီဒီလင်းနဲ့တမ်းမဲ့ခြင်းစိတ်တွေကုသိုလ်စိတ်တွေအဲဒါတွေဒီစိတ်ကနှမျိုးကိုသိရမည်ဒါကို ပါရကံဝစိတ်တံຢာကရှိသောစိတ်ကိုလည်းပါရကံစိတ်တံຢာကရှိသောစိတ်ဝိပဇာနာပဇာနာတိတိဝိတာရကံဝစိတ်တံຢာကကင်းသောစိတ်ကိုလည်းဝိတာရကံစိတ်တံဤဒါကကင်းသောစိတ်ဝိပဇာနာတိတိဒါကိုယောဂီပုဂ္ဂိုလ်တွေရှုမှတ်တာဒီတိုင်းသိနေတာပဲအတိုင်းဆိုရမယ်ຢာကရှိတာမရှိတာနတ်ပြစိတ်ကိုသိရမည်ຢာကရှိတာမရှိတာ အပြာစိတ်ကိုသိရမည်ຢာကရှိတာမရှိတာနှပြစိတ်ကိုသိရမည် ဆိုတော့နားလည်ရပေါ့ဇာကရှိတယ်ဇာကဆိုတာတတ်မဲ့တာပါရတာနှိမ့်သက်တာလိုချင်တာလောဘနဲ့အတူတူပဲအဲတတ်မဲ့နှိမ့်သက်ပါရတဲ့စိတ်ကိုသိရမယ်တတ်မဲ့နှိမ့်သက်ခြင်းမရှိတဲ့မတတ်မဲ့တဲ့စိတ်ကိုလည်းသိရမယ်တတ်မဲ့နှိမ့်သက်စိတ်ကလေးဖြစ်ပေါ်လာတဲ့အခါမှလိုက်မှလို့ချင်းတစ်ချက်နဲ့ကြောက်သွားတာရှိမယ်တစ်ချက်သုံးချက်မှမှကြောက်တာရှိမယ်အာကြည့်လို့ရှိရင်တော်တော်များများမှားရတယ်ကြောက်သွားတဲ့အခါဘာဖြစ်တော့ဆိုတော့တမ်းမဲ့ကင်းတဲ့စိတ်တွေဖြင့်ကုသိုလ်ပြာဒစိတ်တွေအဲဒီစိတ်တွေစင်ကြယ်တဲ့စိတ်တွေဒီအဲ့ဒါတွေလည်းပဲသိရတာ ဒါစိတ်ဓာတ်ဥပဒနာပဲအဲဒီလိုပြီးတော့ယောဂီကဟွန်းဒီတုန်းကတော့တတ်မဲ့နေတယ်နှိမ့်တဲ့နေတယ်ตายရနေတယ်ကြမ်းစည်းနေတယ်ဆိုတော့လည်းငါကအောင်းမင်းငါပဲလို့အောင်းမင်းမိတ္တတော့ငါမဟုတ်ဘူးတတ်မဲ့နေတယ်လေစိတ်ကလေးရတယ်သူကတခုပဲမမြဲတဲ့သဘောပဲဖြစ်ပြီးကြောက်သွားတာပဲနောက်ပြီးတော့မတတ်မဲ့မနစ်တဲ့ဘဲနဲ့ကြည်လင်ဖြစ်တဲ့ခါလဲငါပဲလို့အောင်းမင်းတယ်မိတ္တတော့ဒါကလည်းပဲကြည်လင်ဖြစ်တဲ့စိတ်ကလည်းကုသိုလ်စိတ်ကြည်လင်တဲ့စိတ်သူလည်းမမြဲတဲ့သဘောပဲအဲမကောင်းတဲ့တတ်မဲ့တဲ့စိတ်လည်းမမြဲဘူး တမ်းမကင်းတဲ့စိတ်လည်းမမြဲဘူးသူတော်ရင်သူဖြစ်ပြနေတဲ့သဘောတရားမျှကြီးတယ်ပဲအနာတ္တတရားကြီးတယ်ပဲဆိုတာယောဂီပုဂ္ဂိုလ်ကရှင်းမှရင်ဒီလိုသိတာအဲဒီလိုသိသွားဒီလိုသိဖို့ရမြတ်စွာဘုရားဟောတာတယ်ပါရဂါမစိတ်တံပါရဂံစိတ်တံနိဗ္ဗာနာတိဝိတာရဂါမစိတ်တံဝိတာရဂံစိတ်တံနိဗ္ဗာနာတိမာရောတံဝစိတ်တံဒေါသနဲ့တကားပြီးတော့စိတ်ကိုလည်းပဲဒေါသနဲ့တကားပြီးတော့စိတ်တို့သိရမယ်စိတ်ဆိုးရင်စိတ်ဆိုးတယ်ပေါ့ပြင်မရင်ပြင်မတယ်စိတ်ပြရင်စိတ်ပြတယ် မကောင်းကြရင်မကောင်းကြတဲ့အဲဒီဒေါသစိတ်တွေပေါ်နေလိုက်အဲဒီဒေါသစိတ်တွေထဲမှာနှလုံးမသားစိတ်တွေပါလက်ပါလက်စိတ်ညစ်တာစိတ်နှလုံးမသားကဝန်းနေတာကြောက်တာလန့်တာတဲ့ဒေါသစိတ်တွေကြီးတယ်ပဲအဲဒီစိတ်တွေပြီးရဒေါသကင်းသွားတဲ့စိတ်ဆိုလည်းကုသိုလ်ပြရတာပဲခွန်းတယ်အဲဒီစိတ်လည်းပြီးရမယ်ဒီနေ့တော့အချိန်ကတော်တော်ကုန်သွားနေတာလေအကုန်လုံးမရှင်းနိုင်တော့ဘူးနောက်တည့်ရမှာရှင်းပြီးတော့ပြောရမယ်အဲဒီမှာလည်းဒေါသရှိတာမရှိတာနှစ်ပြားစိတ်ကိုသိရမည်တဲ့တိုင်းဆိုလိုက်ကြအောင်လို့ ဒေါသရှိတာမရှိတာမပြစိတ်ကိုသိရမည်ဒေါသရှိတာမရှိတာမပြစိတ်ကိုသိရမည်ဒေါသရှိတာမရှိတာမပြစိတ်ကိုသိရမည်အင်း အဲ့ဒါလည်းပဲရည်ကြီးပါတယ်ဒေါသစိတ်ဆိုတာလည်းဒီကလည်းပဲကျွမ်းမဲ့ဖြစ်စေတာလည်းစိတ်သူလည်းကျွမ်းမှပြီးတော့ပယ်ရတာဒေါသရှိတဲ့ခံဒေါသစိတ်ကျွမ်းမှပြီးတော့ပယ်လိုက်ကြောက်တာကဘာစိတ်ဖြစ်တုံးဆိုကြည်လင်တာရှင်းတဲ့ကုသိုလ်ပြာဒါစိတ်တွေဖြစ်တယ်အဲ့ဒါတွေတွေ့ရဒေါသဒေါသနဲ့တကွတွဲပြီးစိတ်ဆိုးနေတဲ့စိတ်လည်းပဲကျွမ်းမှရင်စိတ်ဆိုးနေတဲ့စိတ်ပဲဆိုတာသိရဒေါသကင်းတဲ့စိတ်လည်းဒေါသကင်းတဲ့စိတ်မှသိရတယ်အဲ့ဒီလိုသိအောင်ကျွတ် သမောဟဝါစိတ်တံသမောဟစိတ်တံနိဗ္ဗာနာတိဝိတမောဟဝါစိတ်တံဝိတမောဟစိတ်တံနိဗ္ဗာနာတိမောဟနဲ့တကွာပြီးသောစိတ်မောဟကင်းတဲ့စိတ်ဒါသိရမယ်။ဒါကတော့မောဟနဲ့တကွာပြီးတဲ့စိတ်သင်ကြတာကတော့ဝိသိကိစ္စယုံမားတဲ့စိတ်ဥဒိစ္စပြန့်လွင့်တဲ့စိတ်ဒီစိတ်နှစ်ခုကသမောဟစိတ်မောဟရှိတဲ့စိတ်သူကဝိတေကစိတ်ခုနကလောဘရှိတဲ့စိတ်ဒေါသစိတ်ဒေါသရှိတဲ့စိတ်တွေလည်းပဲမောဟပါတာပါပဲအဲဒါတော့အကုန်လုံး လောဘရှိတဲ့စိတ်လည်းပဲပါမောဟစိတ်ပဲမောဟရှိတဲ့စိတ်ပဲဒေါသရှိတဲ့စိတ်လည်းမောဟပါတာမောဟမပါဘဲနဲ့လောဘဒေါသမဖြစ်ဘူးအဲပြီးတော့ဝိသိကိစ္စယုံမှားတဲ့စိတ်ဥဒိစ္စပြန့်လွင်တဲ့စိတ်ဒီစိတ်တွေလည်းပဲမောဟအလုံးစုံက12ခုရှိတယ်သူကတော့အကုသိုလ်စိတ်တွေအကုန်လုံးပဲမောဟနဲ့တွဲပြီးတော့ဖြစ်တယ်အဲမှာမောဟရှိတာမရှိတာနှစ်ပြားစိတ်ကိုသိရမည်ဒါလည်းလွဲပါရဲ့တော့ဒါလည်းဆိုကြအောင်လေမောဟရှိတာမရှိတာနှစ်ပြားစိတ်ကိုသိရမည် မောဟရှိတာမရှိတာနှစ်ပြာစိတ်ကိုသိရမည်တော်တော်များသွားတယ်နောက်ခေါ်စရာတွေအတော်များသေးတယ်စိတ္တနုပဒနာ အရေးကြီးပါတယ်သိတာနုပါဒနာနောက်တစ်ခါသတင်းပြန်မှပြီးပါဒီကနေ့တော့ဒီရင်ပြတာအောင်ပါဒီဥစ္စာကိုမစုံသေးဘူးຢာကနဲ့တပါးဖြစ်တဲ့စိတ်ကတော့တော်တော်သဘောပေါက်လာပြီဒေါသနဲ့တပါးဖြစ်တဲ့စိတ်ကအဲပြောစရာနည်းနည်းကြံပါရဲ့မောဟနဲ့တပါးဖြစ်တဲ့စိတ်လည်းပြောစရာကြံပါရဲ့နောက်ပြီးတော့ပန်ခိတစိတ်ဝိခိတစိတ်တဲ့ရော်တဲ့စိတ်ရော်ရဲတဲ့စိတ်ရော်ရဲတာနဲ့ပြန်လွင်တာနဲ့ အဲဒီစိတ်နှစ်ခုရော်ရဲတာနဲ့ပြန့်လွင်တာနဲ့ဒီနာမိတ်ကထိုင်မှချင်းကြီးတဲ့စိတ်ပါပဲရော်ရဲတယ်ဆိုတာပြန့်လွင်တယ်ဆိုတာကလည်းဥဒိစ္စပါပဲအဲဒီစိတ်နှစ်ခုကိုလည်းသိရမယ်တဲ့ဒီနှစ်ခုကရော်ရဲတဲ့စိတ်ကကျုံလာတဲ့သဘောရှိတယ်ပြန့်လွင်တဲ့စိတ်ကပြင်းမဲ့ကားထွက်တဲ့သဘောရှိတယ်ဒီနှစ်ခုကလည်းပဲဆန့်ကျင်မဲ့အဲဒါလည်းဒီလိုဟောတာပါပဲဒီတော့မဲကုတ်ဇန်စိတ်နဲ့မဲကုတ်မဟုတ်တဲ့ကာမဝသရစိတ်အပြောင်းလဲဖြစ်တဲ့ခါဒါဇန်ရတဲ့ပုဂ္ဂိုလ်တွေဆိုင်တယ်အဲဒါလည်းဒီလိုဟောတာ ပါဥဒရနုဒရအလွန်ကဲရှိတဲ့စိတ်အလွန်ကဲမရှိတဲ့လွန်ကဲရှိတဲ့စိတ်ဆိုတော့အောက်တန်းသားစိတ်အလွန်ကဲမရှိတဲ့စိတ်ဆိုထက်တန်းသားစိတ်အမြင့်အမြင့်အမြတ်စိတ်တွေအဲဒါလည်းကာမဝဇ္ဇရနဲ့ယူပါဝဇ္ဇရယူပါဝဇ္ဇရနဲ့အာယူပါဝဇ္ဇရအသင်းသင်းသိနေအဲဒါတွေကိုခွဲပြီးတော့ဟောထားပါတယ်သာဇံရတဲ့ပုဂ္ဂိုလ်နဲ့ဆိုင်တယ်မယတာသမာဟိတစိတ်တည်ကြည်တဲ့စိတ်အတ္တမဟိတမတည်ကြည်တဲ့စိတ်ဒါကတော့ဇာနဲ့တည်ကြည်တာလည်းရှိတယ်ဝိပဿနာနဲ့တည်ကြည်တာလည်းရှိတယ်အဲဇာဝိပဿနာနှစ်ခုလုံးလွတ်နေလို့ အဲဒီအလွတ်ဖြစ်တဲ့စိတ်တွေကမတည်တဲ့စိတ်တွေပေါ့လေအဲ့ဒါတွေလည်းသိရမယ်ဝိမု ക്ത စိတ်အဝိမု ക്ത စိတ်တဲ့လွတ်မြောက်တဲ့စိတ်မလွတ်မြောက်တဲ့စိတ်ခုနကပြောတဲ့ခုနကပြောခဲ့တဲ့လွတ်မြောက်တာမလွတ်မြောက်တာတွေနဲ့ဒါကပြန်ပြီးတော့ဒီမှာပါဝင်လာတယ်ဒီဒီဒေသနာထဲမှာလာပြီးတော့ဝင်လာတယ်အဲ့ဒါလည်းပဲဒါကတော့ပြောပြီးသားဖြစ်တော့တော်တန်သဘောပေါက်နေပါပြီဒါရီကနောက်သတင်းကြမှာသုံးအောင်လို့ဟောရမယ်16ပါးသောစိတ်တွေမိမိတို့တဏ္ဍာဖြစ်နေတဲ့စိတ်တိုင်းစိတ်တိုင်းပြီးဖို့ပါပဲစိတ်ဓာတ်ဥပဒနာဆိုတာပဲစိတ်ကအရေးကြီးတယ် ဒီစိတ်ကလေးကိုပုဂ္ဂိုလ်သားတော်ထင်နေတာစိတ်ကလေးကငါပဲအသက်ရှင်နေလဲကောင်းမဲ့လို့ထင်နေတာအဲစိတ်ဖြစ်တိုင်းဖြစ်တိုင်းမှတော့စိတ်ကလေးတွေဒုက္ခိုက်တာနဲ့သူဖြစ်ပြီးပြတ်သွားတာတွေ့ရတာမမြဲတဲ့တရားတွေပဲဆင်းရဲတွေကြီးတယ်ပဲဘာမှနေတဲ့တရားပဲမရှိတဲ့သဘောတရားတွေပဲပုဂ္ဂိုလ်သားတော်မဟုတ်တဲ့အနတ္တသဘောတရားတွေကြီးတယ်ပဲလို့ရှင်းရှင်းသဘောကျပြီးတော့ဒါအဲဒီအနိစ္စဒုက္ခအနတ္တတွေသိအောင်လို့ပဲဒီစိတ်ဓာတ်ဥပဒနာတဏှာမြတ်စွာဘုရားဟောထားပါတယ်အဲဒါတွေနောက်စဉ်ကြမှာအပြည့်စုံဆက်ပြီးတော့ဟောရမယ်ဒီနေ့တော့ဒီရင်ရပြီးတော့ ဒီနေ့ပြုလုပ်တဲ့ညကုသိုလ်တွေအဲဒါနသီလဘာဝနာကုသိုလ်တွေတရားဟောတဲ့ကုသိုလ်တရားနာတဲ့ကုသိုလ်အစရှိတဲ့ကုသိုလ်ကောင်းမှုတွေကိုအမိဖာတော်မှာစားပြီးတော့အမြပေးဝေပြီးတော့တရားသိမ်းရမယ်ယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအာထုအပ်သောဒါနကုသိုလ်သီလကုသိုလ် ဘာဝနာကုသိုလ်တရားဟောရတော့ဓမ္မဒေသနာကုသိုလ်တရားနာရတော့ဓမ္မသဝနာကုသိုလ်အစရှိတော့ဒီကောင်းမှုပေါင်း၏အဖို့ဘာကကိုအမိယဖာဆရာသမားတို့အားမြတ်ပေးဝေပါကုန်၏ မျှပေးပေပါကုန်၏ဤအရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းတို့အားလည်းမျှပေးပေပါကုန်၏မျှပေးပေပါကုန်၏တရားမင်းအစရှိသောအလုံးစုံသောနတ်အပေါင်းတို့အားလည်းမျှပေးပေပါကုန်၏ မြပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းမြပေးဝေပါကုန်၏မြပေးဝေပါကုန်၏အမိယဖာဆရာသမားဆွေမျိုးတို့မှစ၍အလုံးစုံသောအတ္တဝါပေါင်းတို့သည်ကျွန်ုပ်တို့ပြုသောကုသိုလ်ကောင်းမှု၏ အဖို့ပါကကိုတဏှီမြရကြ၍ကိုစိတ်နှပြခန္ဓာကြသည်ဖြစ်ပါစေကုန်သတည်းသာ